ပဲတိတိအချိန်ရောက်ပါပြီအချိန်ရှိပါပြီဒီနေ့တတိယမြောက်နေ့ဖြစ်မနေ့ပိုင်းဝိပဿနာအလုပ်ပေးဆိုင်ရာတရားတော်များသင်လျော်ရာများကိုနာကြားကြမှာဖြစ်ပါတယ်ဒါကြောင့်နာနေပိုင်းမနေ့ပိုင်းမနေ့ပိုင်းတရားကတော့မိမိတို့ဝိပဿနာဆိုင်ရာသိပွဲရာလိလာပွဲရာနားလည်ပွဲရာလေးတွေကိုအဲပြောကြားရှင်းလင်းပြောကြားသွားမှာဖြစ်ပါတယ်မနေ့ကတော့ ပရမတ်နဲ့ပညာဆိုပြီးတော့နော်ပညာနဲ့ပရမတ်ဆိုပြီးတော့အဲ့ဒါတွေကိုခေါင်းစဉ်လေးတည်ပြီးတော့စထားခဲ့ပါတယ်ဒါလေးတွေကိုဒီနေ့နည်းနည်းဒီနေ့နည်းနည်းနဲ့အဲနည်းနည်းစီသွားဖို့စိတ်ကူးထားပါတယ်ဒီနေ့အဲ့ဒါမနေ့ကတော့ကဆက်ထားတဲ့အကြောင်းအရာလေးတွေကိုဆက်လက်ပြီးတော့မှပြောကြရအောင်နော်ဒါမှဆက်ဆက်ဆက်တဲ့ခေါင်းစဉ်လေးတိုင်းလေ့လာပြီးသားဖြစ်အောင်လို့မနေ့ကတော့ကလေ့လာထားတဲ့အကြောင်းအရာလေးကဒီပညာအမျိုးအစားတွေကို အဲပထမ2မျိုးခွဲပြခဲ့ပါတယ်နော်ဒီကောင်းစဉ်လေးကိုရောက်နေပါတယ်အဲ့ဒီတော့ပညာမှာတကယ်ရှိတဲ့သဘောတရားတွေကိုနာမည်တက်ပြီးတော့ပေးထားတာက အရှိပညာတကယ်မရှိတဲ့ဟာတွေကိုခေါ်လို့သုံးဆွဲလို့ဆက်သွဲလို့ရအောင်လို့ပေးထားတာကိုမရှိပညာလို့ပညာမှာလည်း2မျိုးကွဲပါတယ် ဒါတော့တကယ်ရှိတဲ့ရုပ်သဘောနာမ်သဘောရုပ်သဘောက ဖောက်ပြန်တာရှိတယ်နာမ်သဘောကတိတဲ့ညွတ်တဲ့သဘောရှိတယ်ဒါတော့အဲ့ဒီဒီဖောက်ပြန်တဲ့သဘောကိုတော့သူ့ကိုနာမည်တစ်ခုစပေးရပါတယ်ရူပါတဲ့ပါဠိလိုကနော်မြန်မာလိုတော့ရုပ်လို့ဒီလိုပဲမြန်မာမှုပြုလိုက်ပါတယ်အဲ့တော့မြန်မာမှုပြုလိုက်တော့အဲ့ဒီနာမည်ပေးလိုက်တာဒီပဲလျင်သူ့ကိုဒါနာမည်ပညာကြီးဖြစ်သွားပြန်ပြီတကယ်ဖောက်ပြန်နေတဲ့သဘာဝအစစ်ကပရမတ် အဲ့ဒီဟာကိုအခြားအခြားသောအရာတွေနဲ့ကွဲပြားမှုရှိအောင်သူကိုယ်ပိုင်နာမည်လေးတွေရအောင်လို့ရူပယုတ်လို့ပေးလိုက်ပြီးပေးလိုက်တော့အရှိပရမတ်သဘောဖောက်ပြန်ခြင်းကို ခေါ်လို့သုံးဆွဲလို့ရအောင်လို့ရူပလို့နာမည်တက်လိုက်ရင်အဲ့ဒီရူပဆိုတဲ့စကားလုံးဒီဒါနာမည်ပြည့်ညက်ထင်ရှားရှိတဲ့သဘောပရမတ်သဘောကိုနာမည်ပေးလို့သူ့ကိုဝိဇာမာနပညာတဲ့ဗာပညာလဲ ဝိဇာမာနပညာပါဖေယ။ဒါမနေ့ကပြောခဲ့ပြီးသားပြန်လှုံပေးတာ။ထိုနည်း၎င်းတူစွာပဲနာဆိုတာကအာယုံကိုတိတတ်တယ်ညွတ်တတ်တယ်တိတတ်တယ်ဆိုတာအာယုံတိတယ်ဆိုတာတော့ပြောစရာမရှိပါဘူး။တိစရာကိုတိတတ်လို့နာလို့ခေါ်တယ်။တခါဒုတိယကတော့တိစရာလေးကိုအာယုံကနော်စစ်ကနေအဲ့ဒီကိုသွားသွားပြီးတော့ညွတ်ခနဲ့ညွတ်ခနဲ့ရောက်သွားတယ်။ပြောလိုက်တာနဲ့အဲ့ဒီနေရာလေးကိုရောက်သွားပြီ။အဲ့ဒီတော့တိစရာလေးကိုစက်ကလေးကညွတ်ဥတန်းပြီးတော့ ညွတ်ညွတ်ညွတ်ညွတ်သွားလို့ရောက်ရောက်ရောက်ရောက်သွားလို့အဲ့ဒီဟာကိုနာမနမတိဆိုတာညွတ်တာကိုင်းတာအဲ့ဒီဘက်ကိုရောက်သွားတာဒါကြောင့်တိတတ်လို့လဲနန်းလို့ခေါ်တယ်တိစရာဘက်ကိုညွတ်သွားကိုင်းသွားတတ်လို့လဲနန်းလို့ခေါ်တယ်ဒါကြောင့်ဒီနှစ်ခုကိုပေါင်းပြီးတော့သူ့ကိုနော်တိတတ်ညွတ်တတ်သောသဘောအဲ့ဒီသဘောလေးကအတိက နော်အဲ့ဒီသဘောဆိုတာကအရှိမှန်ကိုင်းလို့တွဲလို့ထိလို့စမ်းသပ်လို့ချိန်လို့တွဲလို့အတူရှိတိုင်းတာလို့လည်းမရဘူး ဒါပေမဲ့တကယ်ကလည်းရှိနေတယ်တကယ်ရှိမရှိအခုသိလို့ပဲဒါဒီနာထိုင်နေတာပေါ့မသိလို့ရှင်ဘာတွေပြောမှမသိပါထိုင်နေမှာမဟုတ်အယုတ်ကြီးလို့ဖြစ်သွားမှာနော်အယုတ်ကြီးလို့ဖြစ်သွားမှာပဲဒီနေ့မေ့နေတဲ့လူကြီးလို့ဖြစ်သွားမှာပဲဒါတော့အတိလေးကရှိနေတဲ့အတွက်ကြောင့်မလို့မိမိတို့ကဒီကပြောတာတွေမြင်တဲ့အယုတ်တွေအတန်တွေကိုနားလည်နေတယ်ဒါတော့အဲ့ဒီတိတဲ့ညွတ်တဲ့သဘောလေးကအမှန်ကဒါနန္တရားအဲ့တော့အဲ့ဒီနန်းလို့ခေါ်တဲ့နာမဆိုတဲ့ပါဠိကနေနန်းလို့မြန်မာမှုနော်မြန်မာ စကလုံးအစ်စ်တော့မဟုတ်ဘူးဘာမှ nice လုပ်လိုက်တာပေါ့မြန်မာမှုပြုတ်လိုက်တာဒါတော့မြန်မာတက်တက်ကတော့ဒါတိတက်တဲ့သဘောပဲအဲ့ဒီသဘောကိုခေါ်လို့ရအောင်ပါဠိလိုနာမလို့ပြီးတယ်မြန်မာလိုနန်လို့ခေါ်ကြတယ်အဲ့ဒီတော့နန်လို့ပြောရင်စကလုံးက သူကပြင်းညက်နာမည်ပြင်းညက်နာမည်ပေးထားတဲ့ပြင်းညက်တိတက်ညွတ်တဲ့သဘာဝလေးကတော့တကယ်အရှိပရမတ်သဘောဖြစ်လို့သူက နော်ပရမတ်အရှိပရမတ်တိတက်တဲ့သဘောကိုခေါ်လို့နာမည်ခေါ်လို့ရအောင်အခြားအရာတွေနဲ့ကွဲသွားအောင်လို့နာမည်လေးတွေတီးသန့်ပေးလိုက်တဲ့နာမအဲ့ဒါကပညာတကယ်အရှိပရမတ်တည်ခြင်းညွတ်ခြင်းသဘောကို နာမဆိုတဲ့နာမည်လေးတက်လိုက်တော့စကားလုံးကတော့ပညာကြီးဖြစ်သွားပြီသို့တော့အဲ့ဒီစကားလုံးရဲ့နောက်ွယ်မှာသူ့ရဲ့တည်တဲ့ညွတ်တဲ့သဘာဝပရမတ်တရားလေးကတော့မရှိဘူးလား ရှိပါတယ်ဗျာရှိတယ်အဲ့ဒါတော့ရှိတော့အရှိပရမတ်ပေါ်မှာနာမည်တတ်ထားလို့သူ့ကိုဝိဇ္ဇာမာနပညာလို့ဒါခေါ်ပါတယ်အခြားအခြားသောနန္တရားတွေမှာလည်းဒီတိုင်းပဲဆင်ပွားနဲ့သူ့ရဲ့ခေါင်းစဉ်အောက်ကနေနာမည်လေးတွေတီးတန့်စီထပ်လာလိမ့်မယ်ရုပ်ဆိုရင်လည်း28မျိုးကိုယ်လာတယ်နာမ်ဆိုလို့ရှိရင်လည်းစိတ်က1မျိုးစိတ်တက်က52မျိုးအဲ့ဒီလိုတွေတစ်လုံးစီတစ်လုံးစီကိုယ်လာတယ်နော်နောက်တစ်ခါအဝိဇ္ဇာမနပညာဒုတိယအမျိုးအစားတကယ်လည်းမရှိဘူးနော်တကယ်မရှိဘူး ဒါတော့အဲ့ဒီတကယ်မရှိတဲ့သဘောကိုပါဠိလိုအာဝိဇ္ဇာမာနနော်ဒီတကယ်ဆိုတာကပရမတ်အနေနဲ့သဘောတရားကိုပြောတာပါနော်သူ့ကိုစစ်စစ်ရှာဖွေလှန်လောပြီးတော့မှစစ်စစ်ကြည့်လိုက်ရင်ဉာဏ်နဲ့အာယုံပြုတ်ကြည့်လိုက်ရင်ထောက်ဆကြည့်လိုက်ရင်နော်မရှိဘူးဒါတော့မရှိလို့ရှင်အာဝိဇ္ဇာမာနလို့ခေါ်ပါတယ်နော်နောက်အဲ့ဒီမရှိတော့လည်းပဲလောကမှာမရှိတဲ့အရာကြီးကိုပဲအများကလက်ခံထားတယ်သုံးစွဲနေကြရတယ်နော် ဘာဖြစ်လို့လဲဆိုတော့လောကအနေနဲ့ကတော့ရှိနေရမြင်နေရတွေ့နေရတာကိုမြင်နေရရှိနေရတွေ့နေပြီဆိုလို့ရှိရင်ထီမြင်တဲ့အရာနော်ကြားတဲ့အရာတွေမှန်သမျှကိုတစ်ခုစီတစ်ခုစီတီးတန်တီးတန်နာမည်လေးတွေပေးရပါတယ်အဲဒါတော့နော်မရှိတော့လည်းပဲလောကသုံးအရာရှိနေသေးတယ်လောကလူသားတွေကလက်ခံထားတယ်သမှုတိသစ္စာအရာ ရှိနေတယ်ရှိနေတဲ့အတွက်ကြောင့်မလို့သူ့ကိုနော်အဲပရမတ်အနေနဲ့ကြည့်တော့ तू ကနောက်ွယ်မှာတကယ်မရှိဘူးပညာအနေနဲ့ဒါရှိတာဒါတော့ ပညာဆိုတာလည်းတကယ်ရှိတာမဟုတ်ဘူးတင်စားထားတာဖြစ်တဲ့အတွက်ကြောင့်မလို့မရှိသောအရာများကို လောကဆုံးအရာလွယ်အောင်လို့ဆက်သွယ်လို့ရအောင်လို့ခေါ်လို့ရအောင်လို့နာမည်တွေပေးရတယ်နော်ခေါ်ကြပြုကြရတယ်အဲ့ဒါကြတော့မရှိတာကအဝိဇ္ဇာမာနနာမည်ပေးထားတာကပညာနော်ဒါတော့ဘာဟာတွေမျိုးလဲဆိုရင်ယောက်ျားတို့မိန်းမတို့ခြေတို့လက်တို့ခေါင်းတို့စသည်ဒါတော့ယောက်ျားမိန်းမဆိုတာကလောကအရာတော့ ဟောဒါရှိနေတာပဲသမှုတိနယ်ပယ်မှာယောက်ျားဆိုတာရှိတယ်မိန်းမဆိုတာရှိတယ်နောက်ပြီးတော့မှတိရစ္ဆာန်တွေဆိုတာရှိတယ်နတ်တွေဆိုတာရှိတယ်တစ်ပင်တောတောင်ရေမြေတဘာဝတွေကရှိတယ်နော်မြင်တွေ့နေရတာဒါဘယ်သူမှမရှိဘူးလို့လိန်တာမဟုတ်ဘူးမြင်လို့တွေ့လို့လူတိုင်းကနေအော်ဟုတ်သားပဲလို့လက်ခံထားတာလက်ခံထားတော့သူ့ကိုနာမည်တစ်ခုစီပေးရတယ်နော်လူချင်းတူပေမဲ့ဒီဘုံကယောက်ျားခေါ်တယ်ဒီဘုံကမိန်းမခေါ်တယ်နော်ဒါတောင်မှတခါအရွယ်အလိုက်ကွဲသေးတယ်ဒါကကလေးအရွယ်ဒါကအလတ်အရွယ်ဒါကလူကြီးအရွယ် အရွယ်ကလည်းအဲ့လိုအရွယ်ပြည့်ညတ်တွေကလည်းလာသေးတယ်နော်ဒါတော့အဲ့ဒီလိုမျိုးမရှိပင်မရှိတော့လည်းပဲလောကအရာအသုံးရှိနေလို့ဒါကိုနာမည်ပေးထားရပါတယ်ခြေတို့လက်တို့ဆိုတာလည်းဒီတိုင်းပဲဒါတော့ယောက်ျားတို့မိန်းမတို့ခြေတို့လက်တို့ဆိုတဲ့သဘောကရုပ်သဘောရုပ်သဘောမှာကယောက်ျားရုပ်မိန်းမရုပ်လို့တိတန်ကြီးမရှိဘူးဘာဝတော့ရှိတယ်နော်အဲလက်ခြေဆိုတာလက်မရှိဘူးရှိတာကတော့သူ့ကိုအမာခံတိဆောက်ပေးထားတဲ့ဓာတ်ကြီးလေးပါ ဒီနေ့ကလပ်ရုပ်၈ပါးရှိတယ်ဒါတော့ကလပ်ရုပ်၈ပါးတို့ကတော့တကယ်ဓာတ်ကြီး၄ပါးကတကယ်ရှိတဲ့တရားဒါတော့သူတို့ခေါ်တာကယောက်ျားမိန်းမခေါင်းခါခြေလက်လူနဲ့ပြမစသည်ခေါ်တဲ့ခါကျတော့သူတို့ခေါ်နေတဲ့ယောက်ျားမိန်းမခေါင်းခါခြေလက်လူနဲ့ပြမကပရမတ်နယ်ပယ်မှာမရှိဘူးမရှိတဲ့အတွက်အာဝိဇ္ဇာမာနသို့သော လောကမှာတော့နော်ခေါ်ကြပြောကြဆက်သွဲကြသုံးဆွဲကြရတယ်လောကအရာလက်ခံထားတယ်မြင်ရတွေ့ရကြားနေရတော့ဒါကြောင့်မလို့လောကသုံးအရာနာမည်ပေးရတယ်အဲ့ဒါက ပေးထားတဲ့နာမည်ကနော်ပညာဒါကြောင့်မရှိတာကို နာမည်တက်ပြီးတော့ပေးထားရင်အဝိဇ္ဇာမာနပညာတဲ့ဗာပညာပါလဲအဝိဇ္ဇာမာနပညာပါဗျာနော်ဒါဒီနေရာလေးမှာဝိဇ္ဇာမာနဆိုတာလေးမှာနည်းနည်းလေးနာမည်တစ်ခုထပ်တိုးပေးလိုက်မယ်နော်လေ့လာမဲ့တူတူတော့မထူးပါဘူးနော်တက်လိုက်အောင်မယ်နောက်ထပ်တာဝင်းဘူးရဲ့ဇာခွဲလေးနှလုံးရဲ့ဆင်းပြီးတော့ရေးချလေးနဲ့တက်ဇာပညာတဲ့နော်ဒါလေးလည်းတစ်ခုတိုးမှတ်လိုက်ပါဒါက ကြားရခဲ့တဲ့နာမည်ဖြစ်လို့သူကအတူတူပဲဒီနှစ်ခုဟာအတူတူပဲဟောဒီဝိဇာမာနပညာနဲ့တစ္ဆာပညာကအတူတူပဲနော်တစ္ဆာဆိုတော့အမှစကလုံးနှလုံးကိုခွဲထားတာ तू ကသူ့ရဲ့မူရင်းကတော့တန်လို့အဓိပ္ပာယ်ရှိတယ်နော်ပြီးတော့မှ तू ကဒါလေးကိုပေါင်းနောက်ထပ်တစ်လုံးနဲ့ဇာနော်ဒီလိုဇာခွဲလေးနဲ့ဒီလိုပေါင်းထားတာဒါဇာခွဲနော်ဒါတော့ तू ကဘာပြောချင်တာလဲဆိုရင်အဲ तू ကဒီ အတိတ်ဘယ်ကတော့ရှေ့ကဝိဇာမနာပညာနဲ့အတူတူပဲသူ့ကိုနာမည်တစ်လုံးထပ်ပေးတာတေဇာသူ့ကိုနှလုံးခွဲတော့တန်ဇာလို့အတိတ်ပဲရှိတယ်တန်ဆိုတာကထိုးသူ့ကို refer ပြန်လုပ်တာ ထိုးဇာဆိုတာရှိတယ်ဖြစ်တယ်လို့ပြောတာဆိုတော့အခုပြောလိုက်တဲ့ဇကလုံးရဲ့အခုသုံးနေတဲ့ဇကလုံးရဲ့နောက်ွယ်မှာတကယ့်တဘာဝအရှိမှန်တရားဟာရှိနေတယ်ဖြစ်နေတယ်တဲ့နော်ထိုးပြောသောဇကလုံးရဲ့နော် အဲတုံးနေတဲ့စကလုံးရဲ့နောက်ကွယ်မှာပရမတ်သဘာဝဟာရှိနေပါတယ်ဖြစ်နေပါတယ်တကယ်ရှိတယ်တဲ့ဥပမာဆိုကြပါစို့ဖတ်တာကဲဖတ်တာဆိုတော့နာမည်ကဘာတဲ့လဲဖတ်တာပါဗျာဖတ်တာဒါတော့ဖတ်တာမှာထိတွေ့တဲ့သဘောနော်ဆက်သွဲတဲ့သဘော contact လုပ်တဲ့သဘောမရှိဘူးလားရှိပါတယ်ဗျာရှိတာပေါ့အခုမျက်လုံးနဲ့ကြည့်နေတာအဲ့ဒါဖတ်တာမြင်လို့ဆက်သွဲလို့ရလို့ကဲမျက်လုံးမှာတိမ်နေရှိနေပါပြီတဲ့ဗျာဖတ်တာလုပ်လို့ရသေးလား မရတော့ပါဗျာအဲ connection ပြတ်သွားပြီနားကန်းတယ်ဗျာကဲဦးစင်းပြောတဲ့တန်ကြားပါမလားမကြားပါဗျာမကြားတော့ဘူးအဲ့ဒါကနားနဲ့ပတ်သက်တဲ့ဖတ်တာပြတ်ထွက်သွားတာဖတ်တာကနေရာထဲမှာအကုန်ဆက်ထားပေးရတယ်ဒါတော့ connection ဆိုတာ နော်ဦးဇင်းတို့စစ်သုံးတယ်လို့ပဲ connection ရှိမှဆက်သွယ်ရေးမိတယ်ဒါတော့ဦးဇင်းတို့ခန္ဓာကိုယ်မှာဆက်သွယ်ရေး6ဌာန antenna ကြီးတွေထောင်ထားတယ်မျက်လုံးကတိုင်တိုင်းထောင်တယ်နားကတိုင်တိုင်းထောင်တယ်နှာခေါင်းကထောင်တယ်ပါးစပ်ကထောင်တယ်ခန္ဓာကိုယ်ထောင်တယ်စိတ်ထဲကထောင်ထားတယ်ဒါတော့သူ့ဆိုင်ရာဆိုင်ရာကအဲ့ဒီ antenna မှာလာမိနေတာဒီ tower ကြီးတွေမှာလာမိနေတာဒါတော့ဒီ tower ကြီးမှာလျှက်စစ်ပြတ်သွားပြီဆိုလို့ရှိရင်တော့ကဲမိသေးလားမမိတော့ပါဗျာ tower ကြီးကတော့ထောင်မနေဘူးလား မှန်ပါဗျာအဲဒီတိုင်းပဲမျိုးလုံးအလုံးကြီးရှိပေမဲ့ပသာရပြတ်ထွက်သွားရင်တာဝါကြီးသာထောင်လျှက်စစ်ပြတ်သွားတဲ့တာဝါကြီးနဲ့တူသွားတာကဲဖမ်းလို့မရတော့ပြီးပြီနော်အဲ့ဒီလိုပဲဒါတော့ထားတော့ဒါတည်းရှုပ်တယ်ဟိုဘောအဘိဓမ္မာတွေရောက်သွားလိမ့်မယ်ပြောရင်ပြောရင်အဘိဓမ္မာရောက်ရောက်သွားဒါတော့ပြောချင်တာကဖတ်တာလို့သုံးလိုက်လို့ရှိရင်ဒီဖတ်တာဆိုတဲ့သကလုံးရဲ့နောက်ွယ်မှာဆက်သွယ်တယ်နော်ထိတွေ့ပေးတယ်ဆက်သွယ်ပေးတယ်ဆက်ဆက်ပေးတယ်ဒီသဘောတရားလေးကအဆက်မှမရှိဘူးလား ရှိပါတယ်ဗျာအဲ့ဒါတော့ရှိနေတယ်ဖြစ်နေတယ်ဆိုတာကဇာကပြောတာတန်ဆိုတာကအဲ့ဒီဖတ်တာလေးကိုပြန်ညွှန်းတာဖတ်တာလို့ဆိုတဲ့ထိုစကလုံးရဲ့နောက်ွယ်မှာစစ်သွဲမှုသဘောတရားအစစ်မှန်ဒီတကယ်ရှိပါတယ်တဲ့ဒါကြောင့်မလို့တကယ်အရှိပရမတ်သဘောတွေကိုသုံးတဲ့စကလုံးကို နောက်နောက်ထပ်သုံးတာကတစ္ဆာပညာလို့လည်းသုံးတာဘာပညာတယ်လဲတစ္ဆာပညာပါဗျာအေးမှတ်ထားကြမှတ်ထားကြအတူတူပဲဒီနှစ်ခုကဝိဇာမာနပညာနဲ့တစ္ဆာပညာ အတူတူပဲလို့မှတ်ထားပေးပါသဘာဝတူတယ်နော်ကဲဘာနဲ့ဘာနဲ့တူတာလဲဗျာဝိဇာမာနပညာနဲ့ပစ္စာပညာအတူတူပါခင်ဗျာအတူတူပဲလို့မှတ်ထားနော်ဆရာတို့တွေတစ်ခါတလေသုံးတတ်တယ်နော်ဆရာတို့တွေကဟောတချို့ကဗဇက်ကအကျင့်ပါနေတယ်အကျင့်ပါတော့ပါဠိသုံးကအကျင့်ပါတော့ကြားရလိမ့်မယ်ဘာပြောပါလိမ့်မလဲလို့ဖြစ်လိမ့်မယ်နော်ဒါကြောင့်မလို့တစ္ဆာပညာအမတန်သုံးခဲ့တယ်ဆရာတို့တွေတော်တော်သိမသုံးရဘူးနော်ဝိပဿနာပြပေးမယ်တစ္ဆာပညာလို့သုံးတဲ့ဆရာတို့တော်တော်နည်းပါတယ်။ဘာဖြစ်လဲလဲ ဟောသူတို့မသိတာမဟုတ်ဘူးဟောလူတွေကိုငဲ့ပြီးတော့မသုံးတာဒါတော့ဦးဇင်းကတော့ဒီမှာနည်းနည်းလေးနော်ဒီမှာအခုကတော့မြင်လို့ရလို့ဒါရေးပြတာပါဇက်နေပြောဦးဇင်းလည်းပြောချင်မှပြောမှာအခုတော့စကလုံးလေးလည်းမြင်နေရတယ်တာဝန်ဘူးနဲ့ဇာကွက်နှလုံးဆက်တစ်လုံးနဲ့တစ်လုံးခွဲပြလို့ရတယ်တန်ဆိုတာထိုပါဇက်ကနေထွက်လိုက်တဲ့နော်ထိုဖတ်တာဆိုတဲ့စကလုံးဟာဇာသူ့ရဲ့ပရမတ်သဘောမှာရှိတယ်ဖြစ်တယ်ဒါကိုပြောတာတကယ်အစစ်အမှန်သဘောသဘာဝရနော် ultimate level မှာရှိပါတယ်တဲ့ နော်ဒီစကလုံးအားဖြင့်တော့ဘာလဲဆိုရင် ပြညတ်ပဲနော်စကလုံးကဘာလဲပြညတ်ပါဗျာပြညတ်ပဲနာမည်ပေးလိုက်ရတာကိုနာမည်ပေးလိုက်ပြီဆိုတာနဲ့ तू ကပရမတ်ကနေကွက်ထွက်သွားပြီဒါတော့အဲ့ဒီမှာပေးလိုက်တဲ့နာမည်အတိုင်းနောက်ွယ်မှာတကယ်ပရမတ် level မှာရှိတယ်တဲ့ဒါကြောင့်အဲ့ဒါကရှိပါတယ်ဖြစ်နေပါတယ်ဆိုတာကိုဇာဆိုတဲ့စကလုံးလေးကပြန်ပြောတယ်နော်ဒါတော့တက်ဇာပြညတ်နဲ့ ဝိဇ္ဇာမနပညာဒီအတူတူပဲရုပ်တို့နာမ်တို့ဖတ်တာဝေဒနာတင်ညာစေရနာဒီလိုစကလုံးတွေကိုပြန်သုံးတာနော်ပထဝီအာဘောတေဇောဝါယောအဲ့ဒီစကလုံးတွေကစကလုံးတက်တက်ဆိုရင်တော့ဗာလဲပညာပါဗျာအဲပညာနာမည်တွေပေါ့နော်တိတန်စီပြီးတော့နာမည်ပညာအဲ့ဒီစကလုံးတွေရဲ့နောက်ွယ်မှာကောကိုင်ပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါးရဲ့နောက်ွယ်မှာသူတို့ရဲ့ပရမတ်သဘောတွေမရှိဘူးလား ရှိပါတယ်ဗျာရှိတယ်အဲ့ဒါကြောင့်မလို့သူ့ကိုဇဂလုံးတွေရဲ့နောက်ွယ်ဇဂလုံးနာမည်ပညာတည်းရဲ့နောက်ွယ်မှာသူတို့ရဲ့အရှိအမှန်ပရမတ်သဘောတွေတကယ်ထင်ထင်ရှားရှားရှိနေလို့တဲ့စာပညာနော်စောစောကအတိုင်းပြောရင်ဝိဇာမာနပညာလို့မှတ်ပါနော်ဒါလေးတွေကဘုသူတ္တယူရတယ်ကံကောင်းပြီဝိဇာမာနနဲ့တက်စာပညာကအတူတူပဲလို့မှတ်ပြီးပြီအဝိဇ္ဇာမာနကြတော့တကယ်လဲတကယ်မရှိဘူးတကယ်မရှိဘဲနဲ့ဘာကြောင့်မလို့ဒါတွေသုံးတယ်လဲဆိုရင်လောကသုံးအရာတကယ်ရှိနေသေးတယ် နော်ယောက်ျားမိန်းမဆိုတာလောကမှာမြင်နေရတွေ့နေရတယ်ဒါတော့ပြောတဲ့သူကလိန်နာမှမဟုတ်ပဲကိုယောက်ျားတွေ့လို့ယောက်ျားခေါ်တာမိန်းမတွေ့လို့မိန်းမခေါ်တာကားတွေ့လို့ကားပြောတာပဲနော်သို့တော်လည်းပဲအဲ့ဒီဟာတွေကိုအစစ်အမှန်နော် ultimate level ကိုတွားပြီးတော့ရှာကြည့်လိုက်တော့အဲ့ဒီနာမည်နဲ့အဲ့ဒီနာမည်ရဲ့အောက်မှာသူပရမတ်ကမရှိဘူးရှာလို့မရဘူးဓာတ်ခွဲကြည့်လည်းမရှိတော့ဘူးပရမတ်ဝိပဿနာနယ်ပယ်မှာပရမတ်နယ်ပယ်ပရမတ်နယ်ပယ်မှာဓာတ်ခွဲရှာလိုက်တော့မရှိဘူးဒါတော့ တော့မရှိတော့လဲနာမည်ကသူ့ကိုပေးထားရတယ်နော်သုံးလို့ရအောင်လို့ပေးထားရတယ်မရှိတဲ့သဘောတရားတွေကိုနော်နာမည်တက်ပြီးတော့ခေါ်ထားလို့မရှိတာကအာဝိဇ္ဇာမာနနော်နာမည်တက်တာကပြင်းညက်နော်ဒါတော့သူတို့နှစ်ခုကို တွဲပြီးတော့မှ အဝိဇ္ဇာမာနပညာဘာပညာလဲအဝိဇ္ဇာမာနပညာပါဗျာ။ဟောဒါတော့ဒါလေးတွေကဝိပဿနာနယ်ပယ်မှာသုံးတတ်ပါတယ်။သုံးတာမသုံးတာထား ကိုကိုယ်တိုင်နားလည်ဖို့အပိုအရေးကြီးပါတယ်။အော်ငါတို့ကနေ့စဉ်နေ့စဉ်သုံးနေတာတွေကအဝိဇ္ဇာမာနပညာလို့ခေါ်တဲ့မရှိတာတွေသုံးနေရတာပါလား။မရှိဘဲနေတာ သုံးနေရတာစိတ်ထဲကတော့တကယ်အရှိလို့ဆွဲဆွဲသွားတာ။အဲ့ဒါကြောင့်တက္ကာယဒိဋ္ဌိဆိုတာဖြစ်လာတာ။နော်ဒါကြောင့်မိမိတို့ကဒီစကလုံးတွေကိုဘာကြောင့်ဦးဇင်းတို့အဲ့ဒါလိုလေးရှေရှေဝေးဝေးပြောတယ်လဲဆိုရင်အဓိကကဝိပဿနာနယ်ပယ်မှာတက္ကာယဒိဋ္ဌိကအဓိကထက်ကခေါင်းကခံနေလို့ထက်ကနေပိတ်နေတယ် ဒါတော့အဲ့ဒီပိတ်နေတော့အဲ့ဒါပိတ်တာကိုအကျင့်နဲ့ပဲမရောက်ခင်မှာလိလမှုအဆင့်ပေါ် learning level ခေါ်မှာပေါ့နော်ညာတပရိညာအဆင့်မှာဦးဇင်းတို့ကယောဂီတွေကိုကွဲအောင်ပြောထားတယ်ယောဂီတွေကွဲအောင်ပြောတာတကယ်အားထုတ်တဲ့အချိန်ရောက်တဲ့ခါကျရင်သကလုံးတွေကြအတန်တွေကြရုပ်တွေမြင်လို့ရှိရင်အဲ့ဒါလေးကိုကိုယ်လာလဲပြီးတော့ remind လုပ်တယ် remind လိုက်တဲ့အခါကျတော့စိတ်ထဲကနေဖြောက်ရတာလွယ်တယ်နော်ဖြောက်ရတာလွယ်ပြီးတော့အမှန်တရားကိုလက်ခံရတာလည်းပိုးလွယ်သွားတယ်တို့မို့ဆိုရင်ရှိတဲ့မရှိတဲ့တရားကြီးကရှေ့ကထိတ်ကပိတ်နေတော့ နော်အရှိပရမတ်ကိုလက်ခံဖို့ကိုခက်နေတာဒါကြောင့်အဲ့ဒါတွေကိုပြောနေခြင်းဖြစ်ပါတယ်တော်တော်ကောင်းပြီပညာနယ်ပယ်မှာဒီအသုံးများတဲ့ဟာလေးကို၄ခုလောက်ထုတ်ပြထားပါတယ်အခုပြောခဲ့ပြီးပြီနာမည်တွေအရာနော်အမြဲပထမဆုံးစတွေ့ရမှာကဘယ်အရာမဆိုနော်တကယ်ရှိတဲ့ပရမတ်ပဲဖြစ်ဖြစ်မရှိတဲ့ပညာနယ်ပယ်ပဲဖြစ်ဖြစ်သူ့ဟာနဲ့သူတစ်ခုစီတစ်ခုစီနော် နာမည်တွေပေးထားရတယ်ဒါကြောင့်မလို့ဘယ်လိုနာမည်ပဲပေးပေး နော်နာမည်နဲ့တက်ပြီးတော့ခေါ်လိုက်ပြီဆိုရင်ဒါသူ့ကို နာမပညာလို့ခေါ်တယ်ဘာခေါ်လဲနာမပညာပါဖေဟာဆိုတော့နာမပညာဆိုတာနာမည်တွေအမှန်တမျှနာမပညာဖြစ်သွားပြီဗါတယ်လေနာမည်မှန်သမျှမှန်သမျှနာမပညာပါဗျာအဲဒါကြောင့်အခုနောက်ဦးဇင်ထဲ့တယ်ပြောနေအဲ့ဒါနာမည်ပညာနာမပညာပေါ့နော်ဒါတော့မြန်မာလို့တော့နာမည်ပညာပေါ့နော်အမည်ပညာတွေဒါတော့အမည်ပညာတွေကဘယ်ဟာမဆိုးနော် တကယ်ပရမတ်တရားမှလည်းနာမည်ပေးထားရတာပဲ မရှိတဲ့တရားလည်းနာမည်ပေးထားတယ်အပေါ်မှာကြည့်လိုက်လေဟောတက်နဲ့နှစ်ကိုကြည့်လိုက်ဒါတော့ရှိတဲ့တရားရောမရှိတဲ့တရားရောကိုနာမည်တွေပေးရတယ်ပေးထားတဲ့နာမည်မှန်သမျှသည်ဥပမာဗျာဖတ်တာနော်ဆက်သွယ်တဲ့တွေးထိတယ်ဖတ်တာဆက်သွယ်တဲ့တွေးထိတယ်ဆိုတော့ဆက်သွယ်တွေးထိတဲ့သဘောတရားကပရမတ်အစစ်နော်သို့တော်သူ့ကို အခြားသောနံတရားတွေနဲ့ကွဲပြားအောင်လို့သူ့ကိုဩဆက်သွယ်တဲ့သဘောတရားဆိုတော့သူ့ကိုဖတ်တာလို့နာမည်ပေးမယ်ဆိုတော့မြတ်စွာဘုရားကဒီလိုစကားလုံးထားပြီးတော့သုံးခဲ့ပါတယ် သုံးခဲ့တဲ့အတွက်ကြောင့်မလို့နော်ဖတ်တာဆိုတဲ့စကားလုံးကဆက်သွဲတဲ့သဘောတရားအဆက်ဟုတ်သလားမဟုတ်ပါဗျာမဟုတ်ဘူးအဲ့ဒါကြီးအဲ့စကားလုံးကြီးကနာမည်ပညာကြီးနော်နာမည်ပညာကြီးဖတ်တာဆိုတာကြီးကနာမည်ပညာကြီးတို့လူရေးပြလိုက်တော့ဟောအခုဆိုမြင်မြင်နေရပြီနော်ဒါဖတ်တာဒါကြီးကနာမည်ပညာကြီးနော်ဒါတော့အခုပြောတဲ့ဥစဉ်ဥစဉ်ကနေရေးပြလိုက်တယ်မျိုးလုံးလေးနဲ့မမြင်ဘူးလားမြင်ပါတယ်ဗျာဟောဒီဟာကစလုံးအစင်း အဲ့ဒီစလုံးအဆင့်ကိုအိမ်ကနေကိုမျက်လုံးကနေပြီးတော့မှစကုပဒါရလာပြီးတော့တိုက်ဆိုင်တယ်တိုက်ဆိုင်တဲ့အခါကျတော့ဒီမျက်လုံးမှာရှိနေတဲ့ပဒါရကဟိုကဒီ screen ပေါ်မှာရှိနေတဲ့ဒီစလုံးကြီးကိုသွားဆစ်သွဲတဲ့အခါကျတော့အော်အခုရေးပြတာဖတ်တာပဲလို့နော်တိတိလာတယ်အဲ့ဒါတော့မတိသေးခင်မှာမျက်လုံးကနေအယောင်ကိုအဆင့်ကိုလာပြီးတော့ရိုက်တယ်ရိုက်ခတ်ပြီးတော့မှတိုက်ခတ်ပြီးတော့မှသူကဆက်သွယ်မိတယ်ဒါတော့မျက်လုံးနဲ့အဆင့်နဲ့ဆက်သွယ်ပေးတာဒီဘာလို့လဲ ဖတ်တာပါဗျာအဲ့ဒီဆက်သွယ်တာကအဆက်ပရမတ်နော်အဲ့ဒီဖတ်တာဆိုတာကြီးကိုခေါ်တာဟောဒီမှာခေါ်နေတာခေါ်နေတာအဲ့ဒါခေါ်နေတာအဲ့ဒါကြီးကဘာလဲအဲ့ဒါနာမည်ပေးထားလို့အဲနာမည်ပြင်းကြီးရဲ့နော်နာမည်ပြင်းရဖြစ်သွားပြီဒါကြောင့်အဲ့ဒါလေးကိုကွဲစီခြင်းလို့ဩတကယ်အရှိကစာလို့လည်းရေးလို့မရပါလားဆုပ်လို့ကန်လို့လည်းမရပါလားဆိုတာခေါင်းနဲ့ဆွဲသွားစီခြင်းတာနော်အဲ့ဒါပဲဆွဲစီခြင်းတာအခုလူတွေကထင်တာတော့ဟာဖတ်တာဆိုတာတကယ်အရှိတရားလေးဒါဖတ်တာပရမတ်ပေါ့လို့အဲ့ဒါလို့သွားသွားပြောတာအတော်ကြားနေရတယ် မဟုတ်ဘူးဒါကြီးကနာမည်ပေးထားတာတကယ်တဘာဝမှာဘာမှမရှိဘူးဘာလို့နာမည်ပေးလဲဆိုရင်တခြားတရားသောနန္တရားတွေနဲ့ကွဲအောင်လို့နာမည်ပေးထားရတာဟုတ်တယ်မို့လားကွဲအောင်လို့နာမည်ပေးတယ်အဲ့ဒါတော့ကွဲအောင်လို့နာမည်ပေးလိုက်ပြီးစကလုံးတက်လိုက်ပြီးဆိုတာနဲ့တပြိုင်နဲ့အဲ့ဒီစကလုံးနာမည်ကြီးကဘာဖြစ်သွားပြီလဲပညာဖြစ်သွားပါပြီပညာဖြစ်ပြီးသို့တော့အဲ့ဒီစကလုံးရဲ့နောက်ွယ်ကမှတကယ်သဘောအရှိတရားအဆက်ကပရမတ်ဒါတော့ဖတ်တာရဲ့နောက်ွယ်ကအဆက်တကယ်ပရမတ်အဆက်ကဆက်သွယ်ခြင်းနော်ဘာလို့တာလဲ ဆက်သွယ်ခြင်းပါဗျာဆက်သွယ်ခြင်းဒါတော့ဒီညမှာဖတ်တာကိုတွေ့ထီခြင်းလို့အများသောဖြင့်သုံးတယ်တွေ့ထီတယ်ဆိုတာကလက်ကြီးနဲ့ထိတယ်လို့ထိတာပြောတာမဟုတ်ဘူးနော်တယောက်နဲ့တယောက်လက်ကြီးပွတ်တယ်လို့ထိတာပြောတာမဟုတ်ဘူးမျက်လုံးနဲ့ဓာကြီးကိုဘလို့လို့သွားတိုက်မှာတော့မျက်လုံးနဲ့တိုက်ကြည့်ပါလားစခရင်ကြီးကိုကံမြင်အောင်မလားလို့မျက်လုံးကြီးနဲ့ကတ်ကြည့်ပါလားကံမြင်ရသေးလားမရပါဘူးမမြင်ရဘူးမမြင်ရပါအဲဒါတော့စကရင်ကြီးနဲ့မျိုးလုံးနဲ့သွားပွတ်နေလို့မရဘူးဒါပေမဲ့စကုပ္ပဒါရလေးကတော့ဟိုးက ဒီ screen ပေါ်မှာရှိနေတဲ့စလုံးကြီးတွေကိုသွားမမြင်ရဘူးလားမြင်ပါတယ်ဗျာအေးအဲ့ဒါဆက်သွယ်တာဒါကြောင့်မလို့ဆက်သွယ်တယ်လို့သုံးရတယ်ဒီဟာမျိုးကြတော့သွားပြီးတော့ထိတွေ့တယ်လို့မသုံးကျင်နဲ့ဘာဖြစ်လဲဆိုနားလဲလွယ်ခွဲလို့မှန်တော့မှန်တယ်သို့တော့ထိတွေ့တယ်ဆိုတာကဒီစကုပ္ပတာရကနေပြီးတော့မှဟိုကအစင်းယူပါယုံကိုသွားပြီးတော့ထိတွေ့တာဒါတော့အဲ့ထိဆိုရင်လူတွေကလူလူချင်းထိတယ်လို့မျိုးပစ္စည်းတစ်ခုနဲ့တစ်ခုထိတယ်လို့မျိုးထိလို့သွားထင်တာမဟုတ်ဘူးဒါကဓာတ်တဘာဝအရာဓာတ်ခိုက်တာကိုပြောတာနော်ကင်ထားအဲ့ဒါတွေက ဒါတော့အဲ့ဒီလိုဆက်သွယ်မိတဲ့သဘောတရားအစစ်သည်တဏိဓာတ်ခိုက်တဲ့ဓာတ်ဆက်သွယ်မှုသဘောသည်ပရမတ်အစစ်အဲ့ဒါကိုတခြားနာမည်တွေနဲ့ကွဲအောင်လို့ဖတ်တာလို့နာမည်ပေးထားရတယ်ခေါ်ရတယ်သုံးရတယ်အဲ့ဒါတော့နာမည်ပေးလိုက်တော့အဲ့ဒီဖတ်တာစကလုံးကြီးကတော့နာမည်နာမည်ပညာဘာပညာလဲနာမည်ပညာပါဗျာအဲနာမည်ပညာเนาะအဲ့ဒါလေးတွေကိုဒါကွဲအောင်လို့ပြောနေတာပါဒါတော့ကောင်းပြီဒါဒီနာမည်ပညာကိုတစ်ခုပြီးပြီးထားတော့နောက်တစ်ခုသွားကြစို့เนาะ နောက်တစ်ခုကဘာလဲဆိုလို့ရှိရင်ကဏပညာသူကဒါတော့ကဏပညာဆိုတာအတုံးအခက်ပြောတာနော်ပါဠိလိုကပါတယ်လေကဏပညာပါဗျာမြန်မာလိုကအတုံးအခဲပါဗျာအတုံးအခဲเนาะအတုံးအခဲဆိုတာကဒီပရမတ်ရဲ့သဘာဝမှာအတုံးအခဲလို့မရှိဘူးเนาะအလေးချိန်လည်းချိန်လို့မရဘူးကင်လို့လည်းမရဘူးသို့တော့တကယ်အဆက်ကတော့ရှိတယ်ဒါတော့အဲ့ဒီပရမတ်သဘောသဘာဝတွေဟာသူ့ရဲ့ဓာတ်သဘာဝအရာအတွင်းထဲမှာ သူကတဘာဝတွေပေါင်းစုလာတော့နောက်တော့တဖြည်းတဖြည်းဖြည်းနဲ့နော်အဲအရေတို့အဖတ်တို့အစတို့အမှုံတို့ဆိုတာဖြစ်လာတာနော်အမတန်သေးငယ်တဲ့အက်တမ်တစ်ထောင်သေးသေးတယ်ဟုတ်လားဒါပါတော့အခုကုစပါလဲဓာတ်တွေခွဲလိုက်ကြတာနော် quantum ဆိုအသေးဆုံးအဲအဲ့ဒီဟာလောက်ကိုပြောလို့မြင်လို့ရပြီဆိုရင်နော်ဘာနေပဲကြည့်ကြည့်အမတန်ကြီးမားတဲ့ elect ဒီ electronic microscope ကြီးတွေနဲ့ကြည့်လို့မြင်လာရပြီလို့ဆိုရင်ပညာဖြစ်သွားပြီအဲ့ဒါပညာဖြစ်သွားပြီ ဘာဖြစ်လို့လဲလို့မရင်ပရမတ်မှာအတုံးခက်မရှိလို့ဒါတော့အတုံးခက်သဘာဝလေးတစ်ခုကိုလူတို့ရဲ့စွမ်းအားနဲ့เนาะစက်ပစ္စည်းရဲ့အကူအညီ technology တွေကိုသုံးလို့မြင်လာ တွေ့လာရပြီဆိုရင်အဲ့ဒါပညာဖြစ်ပြီဒါတော့ပရမတ်မှာကအဲ့ဒီကိုမမြင်ရသေးခင်မှာဖွဲ့စည်းပေးတဲ့ဓာတ်ကိုခေါ်တာဒါကဓာတ်ကိုခေါ်တဲ့ခါကျတော့ကအဲ့ဒီလိုအတုံးခက်ကစာပြီးတော့မှဒါဘာဖြစ်လာပြီလဲပညာဖြစ်သွားပြီပညာဖြစ်သွားပြီဒါတော့အတုံးအခဲဖြစ်တော့သူ့ကိုကဏလို့ခေါ်တယ်အတုံးအခဲကိုဘာလို့ခေါ်လဲ ကဏပါဗျာကဏလို့ခေါ်တယ်ဒါတော့အခုပုံကြီးတွေပြောင်းသွားကြည့်ပါလားလူဆွဲလူပုံတွေပြောင်းလာတာဒါတော့လူမှာစပြီးတော့ထားပါဆိုလွယ်လွယ်ပြောကြပါဆိုအမိဝမ်းကောင်းကိုအခုစအောင်တယ်ဆိုလို့ရှိရင်ဘာမှမရှိဘူးဘာမှမရှိဘူးနော်အမတတ်မှသေးတာရုပ်လို့ပြောလို့ရကမတ်တာလေးပဲဒါတောင်မှဒီတကိုးရှင်တွေအိဋ္ဌိပတ်နဲ့ကြည်မှသာမြင်နိုင်တာနော်ဒီဟိုရက်နဲ့ဘာမှမြင်နိုင်မှာမဟုတ်ဘူးဟောဟောဒီနေ့ခက်အဆက်ကိုအဆက်တည်းရဲ့အကူအညီနဲ့ကြည့်လို့ရှိရင်နော်ဘာမှမမြင်နိုင်သေးဘူးအဆက် ဒါတော့အဲ့ဒါကဒီမိမိတို့အဲ့ဒီလိုမျိုးလေးဖြစ်နေပြီဆိုတာစပြီးတော့တီလိုက်တယ်စပြီးတော့အခြေချလိုက်တယ်ဆိုလို့ရှိရင်အဲ့ဒီရုပ်မုံရုပ်မအသေးဒီအသေးဆုံးလေးတွေဟာအမတန်သိငယ်တယ်။နော်ဒါတော့တကယ်လို့ဖွဲ့စည်းလို့ရပြီဆိုရင် ဖွဲ့စည်းလို့ပုံပေါ်လာရင်အမုံလေးသေးအမတန်သေးတဲ့အမုံလေးတစ်ခုပဲပေါ်လာစေအောင်တော့အဲ့ဒီအမုံအတုံးအခဲလေးဟာဒါကဏဖြစ်သွားပြီအတုံးခဲလေးတစ်ခုဖြစ်လာတယ်။သူ့နောက်ွယ်မှာကဖွဲ့စည်းပေးတဲ့ဓာတ်ကအဆက်ဓာတ်တွေကအဆက် အဲ့ဓာတ်တွေကြောင့်မလို့ပေါ်လာတဲ့နော်အတုံးခက်အမုံအမွားအရေးအဖက်ကအဲ့ဒါပညာဖြစ်သွားပြီဒီနေရာမှာတော့အတုံးခက်ဆိုတော့ဒီအတုံးခက်ကြီးကိုကြည့်ပြီးတော့မှမိမိတို့အတွင်းအတွင်းထဲမှာဖွဲ့စည်းမှုသဘောကပျောက်သွားတယ်နော်ဒါကြောင့်မလို့အတုံးခဲပေါ်ရင်ဓာတ်ပျောက်သွားတတ်တယ်ဒါတော့အတုံးခဲကြီးကိုပဲကြည်ကြည်ပြီးတော့လူတွေကခေါ်ကြတယ်ဒါကြောင့်ကဏပညာတဲ့ဘာခေါ်လဲ ခဏပညာပါဗျာတုံးအခဲကခဏပညာเนาะဒါနောက်ပိုင်းသူ့ဉာဏ်နဲ့သူကြမှာရှင်းပါမယ်အဲဒါဝိပဿနာနဲ့ပဲမပြောမဖြစ်တရားတွေလာမှာပါနောက်တစ်ခုနံပါတ်3ကပါဠိလိုတန်ဌာနပညာမြန်မာလိုပုံတန်ထံပညာเนาะဗါတယ်လေတန်ဌာနပညာပုံတန်ထံပညာပါဗျာအဲအဲ့ဒီအဲ့ဒီစကားလုံးလေးတွေလည်းမှန်အောင်လည်းရေးတတ်ကြပါစေမရေးတတ်အောက်ကနေကောက်တော့ကောက်တော့နဲ့လှုပ်ထားတာเนาะဒီထဝင်ဘဲကတခြားမဟုတ်ဘူးဒီထဝင်ဘဲဒီလိုရေးတဲ့ထဝင်ဘဲเนาะဒါထဝင်ဘဲ ဒါတော့သူတို့ကသူတို့နှလုံးဆင့်တဲ့ခါကျတော့ထောက်ဝင်ဘက်ကမတ်တက်ကြီးဆင့်လို့ဒီလိုအထက်နဲ့အောက်ဆင့်လို့မရဘူးအထက်နဲ့အောက်ဆင့်လို့မရတော့သူဒီကခေါင်းလေးကိုရှေ့ကိုငိုက်ပေးလိုက်တာရှေ့ငိုက်ပေးလိုက်တဲ့ခါကျတော့ခြေထောက်ကလေးကထောင်ပြီးတော့မှောက်ရည်လဲသွားသလိုဖြစ်သွားတာပေါ့ဟုတ်တော့မလားလို့မှန်ပါဗျာအခုကျမှတင်မုံကြီးပြန်သွားနေတာကင်တာကားနဲ့ပြန်သွားနေတာကလေးလေးမှောက်ရည်လဲတော့ခေါင်းလေးအောက်မှောက်သွားတယ်ခြေထောက်လေးထောင်နေတယ်မတူဘူးလားမှန်ပါဗျာအဲ့ဒါထောက်ဝင်ပဲသူကမူရင်းတော့ကဒီလိုနေတာ ခလုတ်တိုက်လို့လဲသွားလို့ဒီလိုဖြစ်သွားတာနော်ဒီလိုဖြစ်သွားတာအဲ့ဒါဒါတော့သူ့အပေါ်နာကြီးဆင့်လိုက်တာဗောနာကြီးကိုထားလိုက်တော့ဒါဒီတန်ဌာနဆိုပြီးတော့အဲ့လိုပြောင်းသွားတာနော်ဒါမြန်မာစကားလုံးတွေပြောင်းလဲပုံပြောတာပါတချို့ကဘာမှမသိမှဆိုလို့နော်ကောင်းပြီအဲ့ဒါတွေကတော့အဲ့ဒါတော့တန်ဌာနဆိုတာပုံတန်ထန်နော်ပုံတန်ထန်ဒါတော့တန်ဌာနဆိုတာအခုလူဆိုရင်လူရဲ့ပုံသဏ္ဍာန်ကြီးမတွေ့ရဘူးလား တွေ့ပါတယ်တွေ့တယ်လေလူဆွန်ယောက်ျားကယောက်ျားတန်တန်မိန်းမမိန်းမတန်တန်တော့ကျွဲကျွဲတန်တန်နွားနွားတန်တန်အင်းကအင်းတန်တန်ပုတ်ကကျောင်းကကျောင်းတန်တန်မတူဘူးလေတော်တော့အဲ့လိုတန်တန်နေဖြစ်လာလို့ရှိရင်ပုံပန်းတန်ထန်ပေါ်လာရင်အဲ့ဒါကိုတန်ဌာနပညာတန်ထန်ပညာလို့ခေါ်တယ်။ဘာခေါ်တယ်လဲ တန်ထံပညတ်ပါဗျာ။ဒါပုံတန်ထံပေါ့ပုံနဲ့တွဲလိုက်လည်းကောင်းပါတယ်ပုံကမြန်မာလိုတန်ထံဆိုတော့မြန်မာလိုပြောအဲပုံကမြန်မာလိုတန်ထံကတော့အမှန်တော့မြန်မာအစစ်မဟုတ်ဘူးဗာပါဠိစကားလုံးကြီးသုံးထားတာမြင်တွေ့နေရတဲ့ဆိုင်ရာပုံတရံပြောတာလူကလူပုံတရံကျွဲကျွဲပုံတရံနွားနွားပုံတရံဒါပြောတာနော်ငှက်ကငှက်ပုံတရံဒါတော့အစာအုပ်တွေမှာလည်းအိမ်ကအိမ်ပုံတရံအကြောင်းကအကြောင်းပုံတရံဒါတွေမရှိဘူးလားရှိပါတယ်ခင်ဗျာရှိတယ်အဲ့ဒါကြောင့်အဲ့ဒါမျိုးတွေကိုဩဒါပုံသဏ္ဍာန်ပညာကြီးဒါတော့တရားထုတ်တဲ့ခါတွေမှာ ယောဂီတွေအာဟုနဲ့တည်းမှာပေါ်လာတယ်ဟောနတ်တွေပေါ်လာဟာဘုရားတွေပေါ်လာယန္တာတွေပေါ်လာဟာပေါ်လိုက်တာဟဲ့အဲ့ဒါတွေကပုံသဏ္ဍာန်ပညာတွေအဲ့ဒါကြီးကိုအာယုံဆိုင်မနေနဲ့နော်ပုံသဏ္ဍာန်ပညာကိုအာယုံနဲ့မှမြင်မြင်တယ်မြင်တယ်လို့မှတ်ရတယ်အဲ့လိုမပြောဘူးလားပြောပါတယ်ခင်ဗျာအေးဒါပုံသဏ္ဍာန်ပညာပုံအရေးကြီးတွေကလားပေါ်နေတာ ပေါ်တဲ့ပုံကြည့်လိုက်တော့အော်ဒါဖရားတွေပဲအော်ဒါရဟန္တာတွေပဲအော်ဒါမိတ်ဆွေတွေပဲအော်ဒါမိတွေပဲနဲ့စသဖြင့်ပြောလိုက်ကြတာလေဒါကြောင့်တရံပညာနိမိတ်တွေပေါ်ရင်အဲ့ဒါတွေကိုကြည်ပြီးတော့မှပညာထက်ကိုဝယ်မှာဆိုလို့နော်ပညာထက်ကိုရောက်မသွားအောင်အဲ့ဒီနောက်ကိုစိတ်ပါမသွားအောင်အဲ့ဒါကိုမြင်တာကိုမြင်တယ်လို့မှတ်အဲ့ဒီပုံတရံပညာပျောက်သွားအောင်မှတ်ဒီလိုခိုင်းတာဒါကြောင့်ပုံတရံပညာတွေပြောတာနောက်တစ်ခုသွားကြဆိုတမှုဟပညာတယ်တမှုဟဆိုတာအပေါင်းအစုအစုပေါင်းပြောတာနော်နော်အပေါင်းအစုအပေါင်း ဥပမာအပြင်ပြောကြပါစို့ဦးဇင်းတို့ဒီခန္ဓာကိုယ်မှာခန္ဓာကိုယ်မှာဆိုလို့ချင်းခေါင်းခါချစ်လဲတာမရှိဘူးလားရှိပါတယ်ခင်ဗျာရှိတယ်ဒါတော့ဒီရှိသမျှအစိတ်ပိုင်းတွေကိုတစ်ခုချင်းတစ်ခုချင်းတစ်ခုချင်းအကုန်လုံးတစ်ခါတည်းဖြုတ်ချပလိုက်နော်32ခုဒါသရှိသမျှအစိတ်ပိုင်းခန္ဓာကိုယ်ရှိသမျှအစိတ်ပိုင်းတွေဖြုတ်ချပလိုက်ဒါတော့ဖြုတ်ချပလိုက်လို့ရှိရင်အကင်စောစောကလူဆိုတာကြီးရှိခဲ့သေးလားမရှိတော့ပါခင်ဗျာမရှိတော့ဘူးကားတွေကိုဒစာချင်းဖြုတ်လိုက် ဘာမှမကြံဝတ်ဦးလဲတမုံတမွားစာမကြံဆက်ထားတာမှလည်းအကုန်ဖြုတ်ချပလဲကဲစောစောခေါ်တဲ့ကားဆိုတဲ့ပုံစံမျိုးရှိသေးလားဗျာမရှိတော့ပါဗျာမရှိတော့ဘူးဆိုတော့အဲ့ဒီဘာမှမရှိတဲ့ဟာကြီးကိုကားလို့ခေါ်လို့ရပါမလားမရတော့ပါဗျာမရဘူးကားလို့ခေါ်လို့မရဘူးဒါဆိုတော့စဉ်းစားထားနော်အခုစဉ်းစားဖို့နည်းနည်း hints ပေးထားတာ originally ကားဆိုတာတကယ်ရှိသလားမရှိပါဘူးမရှိဘူးကဲဆောက်လိုက်ကြဆိုဗျာနော် နောက်ကအောက်ကအောက်က frame ကြီးတွေတက်ဘိန်းတွေတက်နော်ကား body တွေတက်ဟာ engine တွေထက်အကုန် wire တွေတက်ဆက်သွက်ပြီးအကုန်ပြီးသွားပြီကဲအဲ့ဒါကြတော့ဘိန်းလို့ခေါ်သေးလားဟိုအဲ့ဒီကားဆိုတဲ့ညို့မခေါ်ပါဗျာခေါ်တော့ဘူးဒါဝိတ်ဥလို့ခေါ်သေးလားစောစောခေါ်တဲ့ကဝိတ်ဥလို့ရှိတာလေမခေါ်တော့ပါဗျာခေါ်တော့ဘူးဗျာဒါတော့ရှိသမျှဝိတ်ဥတကားတွေဘိန်းတွေမှန်းတွေ body တွေအကုန်တက်ချပြီးတော့အဲ့ဒီပုံသဏ္ဍာန်တွေ့တာကြီးကြတော့နာမည်ထပ်မပေးဘူးလားပေးပါတယ်ခင်ဗျာပေးတယ်ကားတဲ့ကဲ ဒါတော့ကားဆိုတာတကယ်တမ်းစဉ်းစားကြည့်တော့ရှိသမျှအစိတ်ပိုင်းနဲ့စူပေါင်းထားတာမဟုတ်ဘူးလားမှန်ပါတယ်ခင်ဗျာဟုတ်တယ်လူဆိုတာဒါပဲနော်ကိုကိုကိုငါလို့တာပြောနေတာဖြုတ်ကြည့်လိုက်ပါလားစိတ်ကူးထဲမှာဒစစီဖြုတ်ကြည့်လိုက်ဖြုတ်ပုံဖြုံနေမသိလို့ရှိရင်လေဘာခေါ်မလဲဟောကဒီမြေကြီးတဲ့တွေမှာရှေးတုန်းကတေခဲ့လို့ရုပ်ကျွင်းတွေကြံတဲ့ခါကျတော့အဲ့ဒီရုပ်ကျွင်းတွေကိုအကုန်လုံးဒစတိဒစစီ ဖော်ပြီးတော့မှတခါတဲ့အပေါ်မှာမြေကြီးပေါ်မှာလေခေါင်းကတက်တက်သူကနဲ့သူလူပုံအဲတလိษံတလိษံပုံတရံလေးလို့နော်ပိဿာလေးပေါ်မှာခင်းပြီးတော့ဒဇစီဖြန့်ထားလိုက်တဲ့ခါကျတော့ဘာလဲဆိုအယိုးဆက်ကလေးတွေပဲတွေ့တယ်ဒါပေမဲ့လူဆိုတဲ့ဟာရှိသေးရဲ့လားမရှိတော့ပါဘူးမရှိဘူးပြုတ်ထွက်သွားတာဒါတော့ဒစိမ့်ချင်းလိုက်ထောက်ရင်ခေါင်းတော့ရှိတယ်ခေါင်းယိုးကြီးကြည့်နော်ဒါပေမဲ့အဲ့ဒီခေါင်းယိုးကြီးကလူလားလို့မေးရင်မဟုတ်ပါဗျာကဲအောက်ကခြေအောက်စွာဗျာတစ်စစ်ချင်းမေ့လာလို့ကဲထားပါတော့ဟိုမှာအခုဆိုဖဏောင်ယိုးလေး ဒီဖနောင်ရိုးလေးကလူလားလို့မေးရင်မဟုတ်ပါဘူးမဟုတ်ဘူးဖနောင်ရိုးဖနောင်ရိုးတတ်တတ်ပဲဆိုတော့အဲ့ဒီဟာတွေကိုအကုန်စုပေါင်းပြန်ပြန်ဆက်ဆက်ဆက်ဆက်စုပေါင်းစုပေါင်းပြီးတဲ့အခါကျတော့ဟောအကုန်တကယ်အသက်ရှိတဲ့လူကြီးဖြစ်သွားပြီဆိုကြပါစို့ဗျာအသက်တွေပါတယ်သူအသားတွေပါတယ်ထက်အကြောတွေထက်ကလီစာတွေတွန်းပြီးတော့ဟောညလုံးလေးမှိတ်ကလမှိတ်ကလနေဖြစ်လာပြီစကားပြောလာပြီအဲ့ဒီခါကျတော့ဘာလို့ခေါ်တော့လဲလူလို့ခေါ်ပါတယ်လူလို့ခေါ်ရဲဆိုတော့တကယ်တော့စဉ်းစားကြည့်တော့လူဆိုတာဘာတွေပေါင်းထားလဲဆိုရင် သူ့ရဲ့တစ်ခုချင်းတစ်ခုချင်းအစိတ်ပိုင်းနေပေါင်းထားတာပေါင်းထားတာအဲအစိတ်ပိုင်းနေပေါင်းထားတာဒါဆိုရင်ဒီအစိတ်ပိုင်းနေမပေါင်းခင်ကလူဆိုတာရှိလားမရှိပါဗျာအဲမရှိဘူးเนาะတွေ့လားအဲ့ဒါပဲဘယ်ဟာမှမူရင်းမှရှိတာမဟုတ်ဘူးဒါတော့ရှိနေမြင်တွေ့နေတာတွေကအဲ့ဒီအစိတ်ပိုင်းတွေကိုစုပေါင်းထားလို့လူပုံသဏ္ဍာန်နော်တိလိษံပုံသဏ္ဍာန်နွားပုံသဏ္ဍာန်ကျွဲပုံသဏ္ဍာန်ကပုံသဏ္ဍာန်အိမ်ပုံသဏ္ဍာန်အိမ်ဆိုရင်တိတ်ထင်ရှားတာပေါ့ဒဇာစီဆောက်တွဲဆက်ပြီးတော့မှတန်နေနဲ့နော်ရိုက်ပြီးတော့မှဆက်ဆက်ထားတာ ဒါတော့အဲ့ဒီလိုမျိုးအစိတ်ပိုင်းတွေကိုစုပေါင်းပြီးတော့ထားလို့ပုံသဏ္ဍာန်ကြီးတွေဖြစ်လူလို့ခေါ်အိမ်လို့ခေါ်ကားလို့ခေါ်ကျွဲလို့ခေါ်နွားလို့ခေါ်ဒါတော့တကယ်တမ်းစဉ်းစားကြည့်ရင်အဲ့ဒီခေါ်နေတဲ့အရာတွေကအစိတ်ပိုင်းများစုပေါင်းထားသောအရာသာဖြစ်တယ်တကယ်ခေါ်တဲ့အရာရှိရလားမရှိပါဗျာလူဆိုလဲလူကရှိတာမဟုတ်ဘူးနော်အမြင်နေရတဲ့အရာအရာပြောမယ်ဆိုအစိတ်ပိုင်းပဲရှိတယ်ကားဆိုလဲကားကတကယ်ရှိတာမဟုတ်ဘူးရှိတာကအစိတ်ပိုင်းတွေပဲရှိတာ ဒါကြောင့်အဲ့ဒီအစိတ်ပိုင်းတွေကိုပေါင်းစုပြီးတော့မှနော်သူ့ဆံရဟာတွေကိုချုပ်ဆက်လိုက်ခါမှဘာဖြစ်သွားလဲဆိုလူလို့ဖြစ်လာနော်ကျွဲနွားတလိဆန်အိမ်ကာနော်အဲ့ဒါတွေအကုန်ဖြစ်လာတာဒါကြောင့်မလို့အဲ့ဒါတွေကဘာပညာလဲလို့ခေါ်ရင်တမှုဟပညာဘာပညာတဲ့တမှုဟပညာပါအစိတ်ပေါင်းပညာနော်ဒါကဝိပဿနာရှုတဲ့အခါမှာအများဆုံးသုံးလို့ဆရာတော်တွေကသုံးဒီစကလုံးလေးတွေမြင်စေရအောင်လို့နော်ထည့်ပေးလိုက်တာဒါတော့နံပါတ်1ကနာမည်မှန်သမျှကဘာပညာ နာမပညာပါဖေဟာအတုံးအခဲမြင်ရပြီဆိုရင်ဗာပညာကဏပညာပါဖေဟာပုံပန်းတန်ထာနေကြတာဗာပညာတန်ထာနာပညာပါဖေဟာအစိတ်ပိုင်းနေစုပေါင်းထားတာဆိုရင်ဗာပညာတမူဟပညာပါဖေဟာတမူဟပညာနည်းနည်းလေးကြားဘူးပြီးသားလေးဆက်ပြောလိုက်မယ်အယက်မျက်နာတွေအရှိနောက်တောင်မြောက်အထက်အောက်တွေပညာထားတာကြတော့ဒိတာပညာလို့ခေါ်တယ်ဒိတာဒိတာနော်ဒိတာဆိုတာဓာတွေရဲ့တာရိချတာရဲ့နော်ဒိတာပညာဒိတာပါမောက္ခဆိုတဲ့စကားလုံးပေါ့နော် ဒါတော့ဒိတာပညာလို့ခေါ်တယ်ကံအခုမနေ့ပိုင်းနေပိုင်းညပိုင်းနော်ဟာစသည်ဖြင့်အချိန်တွေခေါ်လိုက်တာခေါ်လိုက်တာအဲ့ဒါကြတော့အချိန်ပညာကာလပညာခေါ်တယ်ဘာပညာတက်လဲကာလပညာပါဗျာကာလပညာကာလတကယ်ရှိလားကံမရှိပါဘူးမရှိဘူးကိုယ့်ဘာသာကိုပိုင်းပေးရတာဒါမနေ့ပိုင်းနော်ဒေါ်လေးနေကြဟော7နာရီလောက်ကြတော့နေ့လယ်ပိုင်းဟာ၄နာရီနောက်ပိုင်းကြတော့ညနေပိုင်းနဲ့အဲ့လိုအပိုင်းပိုင်းပေးဘူးလား မှန်ပါဗျာမှောင်သွားတော့ညပိုင်းဟောညဥပိုင်းတကောင်ပိုင်းမနေ့ပိုင်းနဲ့တခါပိုင်းပြန်ရောဒါတော့အဲ့ဒီအချိန်တွေကိုလူတွေ၃ယောက်လုံးပိုင်းပေးတယ်အဲ့ဒါကြတော့ကာလပညာခေါ်တယ်နော်အဲ့ဒါတော့ထားတော့နော်အခုဒီဒီဒီလေးလုံးကနည်းနည်းမှတ်လို့ခက်လို့ဒါလေးကိုထုတ်ပြောလိုက်တာပါဒါတော့ဒီပညာတရားအဲ့ဒီစကလုံးနဲ့ဥပဒနာနယ်ပယ်မှာသုံးပါတယ်နော်မသုံးလို့မဖြစ်လို့သုံးရတာအဲ့ဒါတွေသုံးကမှဒါလည်းရင်အခုပြောခဲ့တဲ့ဒီဟာတွေရဲ့နောက်ွယ်မှာအခုမြင်နေတာကဒါကြီးတွေမြင်နေတာ လူတွေမြင်တာဒါမြင်တာနော်နာမည်တွေမြင်နေတယ်ဆိုလိုတာနာမည်ကြီးတွေရှေ့မှာခံနေတယ်မြင်တွေ့တွေ့နေရတဲ့အတုံးအခဲတွေကနော်ဓာတ်တွေဓာတ်သဘာဝကိုကြော်ပြီးတော့အတုံးခက်ကဏပညာကြီးတွေကရှေ့ကပိတ်ဖုံးနေတယ်နော်ပုံပန်းသဏ္ဍာန်ကြီးတွေကရှေ့ကပိတ်ဖုံးနေတယ်နော်စုပေါင်းထားတဲ့ဒီခန္ဓာကိုယ်ကြီးတွေအစိတ်ပိုင်းကြီးတွေကနေပြီးတော့အစိတ်ပိုင်းတွေစုပေါင်းထားတဲ့ဒီပုံသဏ္ဍာန်အဲတမှုဟဆိုတဲ့အပေါင်းအပေါင်းကြီးကအစိတ်ပိုင်းတွေကို ဖုံးကွယ်နေတယ် ဆိုတော့သူ့ရဲ့နောက်ွယ်ကတကယ်ပရမတ်သဘောတရားတွေကပျောက်နေတယ်เนาะဒါကြောင့်မလို့ဒါတွေကဝိပဿနာရှုတဲ့အခါမှာမိမိစိတ်ထဲမှာဒီစကလုံးတွေကြာဘူးနာဝရှိရင်ကြာဘူးနာဝဒီဒီကြင့်ကြံအားထုတ်တဲ့အခါတွေမှာအများကြီးအထောက်ကူပေးပါတယ်เนาะဒီနားကကြားခြင်းမရှိဘဲနဲ့တရားဘယ်တော့မှမရဘူးဘယ်တော့မှမရဘူးလစ်လာမှုမရှိဘဲနဲ့ဘယ်တော့မှမရဘူးเนาะဆရာသမားရှင်မှာမတင်မဲနဲ့တရားရတာကဖရာနဲ့ပိစိကဗုဒ္ဓနှစ်မျိုးပဲရှိတယ်။ဘာနဲ့ပါလဲ မြတ်စွာဘုရားနဲ့ပိစိကဗုဒ္ဓပါဗျာအေးမှတ်ထားဒါတော့မြတ်စွာဘုရားနဲ့ပိစိကဗုဒ္ဓအောက်ကိုရှင်သာရိပုတ္တရာတို့ကစာပြီးတော့အောက်ကိုနော်သူများစီကတရားမနာရရင်တရားမရဘူးတရားမရဘူးဒါတော့သူများစီကနာကြပြီးမှဒါတော့အဲ့ဒီနာကြမှုသည်မိမိအတိကိုပေးနေတာအတိညာပြောင်းနေတာဒီနေ့အမားတွေကိုပြင်းနေတာဒါကြောင့်ဟောဒီနာကြမှုလေ့လာမှုအဆင့်ပိုးပြီးတော့မှနော်ရှင်းရှင်းလင်းလင်းနားလည်လေအားထုတ်မှုနယ်ပယ်မှာပိုးပြီးတော့မှ နော်အပိတ်ဆိုအတားစီနဲလေလေပဲနော်ဒါကြောင့်မိမိတို့အဲဦးဇင်းကနေရှင်းပြခြင်းဖြစ်ပါတယ်ကဲနောက်တစ်ခုသွားကြအောင်ဆိုဗျာနော်ပရမတ်ဆိုတာလေးသွားကြဆိုပညာကဒီလောက်ဆိုရင်ရိပ်မိရိပ်စားလက်မိလောက်ပါပြီပရမတ်ဆိုတာလေးသွားကြအောင်ဆိုနော်ဒါမြင်ရတယ်နော်မှန်ပါဗျာအမြင်ရရင်အဲ့ဒါလေးနည်းနည်းဟိုတင်လုပ်ပေးဖတ်ဖတ်ပေးပါအောင်ဗျာ gain ကျန်တဲ့လူလည်းမြင်အောင်ချက်ပေးလိုက်နော်ပရမတ်ဟူသည်ဆိုပြီးတော့ဒီနားလေးလောက်ထိပါပြီ ပရမဟူသည်မြတ်သောမဖောက်ပြန်သောအထင်အရှားရှိသောအ내သဘောကိုပရမတ္ထဟုခေါ်သည်အ내သဘောတရားကိုအားဖြင့်တကယ်ရှိအဟုတ်ရှိသောတရားဖြစ်သည်ပရမတ်ဟူသည်အကောင်အထည်အလုံးအယက်အတူအရှိအကြီးအသေးအပေါ့အလေးဟူဟူ၍မရှိသူသဘောတသက်မြ တဘာဝတရားတသက်မြတာရှိပေသည်ပရမတ်သဘောကိုတကယ်ဒီမျက်စိဖြင့်လည်းမြင်ကောင်းသော အရာမဟုတ်ဉာဏ်မျက်စိဖြင့်ကြည့်မှသာလျှင်မြင်နိုင်သည်မြင်နိုင်သည်อืมအောက်ကတော့ထားပါတော့เนาะပါဠိဆိုတော့ဒီပါဠိရဥစဉ်မဲ့ဖတ်ပေးလိုက်ပါမယ်เนาะသူ့ရဲ့ပါဠိရဲ့ဟောဘုန်းကြီးက အသုံးကတော့ဝိဂျိုလို့ခေါ်ပါတယ်ဝိဂျိုဆိုတာစကလုံးတစ်လုံးဟာမူရဲ့အ내အတိတ်ပဲကိုဖော်ပေးတဲ့ဟာကိုဝိဂျိုလို့ခေါ်တယ်နော်ဒါတော့သူ့ရဲ့မူရင်းရှိတဲ့စကလုံးကဟောဒီပရမတ်ဆိုတဲ့ပရမောဆိုတဲ့စကလုံးလေးကမူရင်းတစ်လုံးသူ့ရဲ့ root လို့ခေါ်မှာပေါ့ root အထဆိုတဲ့စကလုံးလေးတစ်လုံးနော်ဒီနှလုံးကိုပေါင်းလိုက်တာဒီနှလုံးကိုပေါင်းလိုက်တာနော်အဲ့ဒီနှလုံးကောင်းပေါင်းပြီးတော့မှဒါဖြစ်သွားတယ်ပရမတ်နဲ့အထပေါင်းတော့ပရမတ်ထဖြစ်သွားတာ ပရမကတကယ်ပရမပရမဆိုတဲ့သဘောကတကယ်ရှိမှန်ဟုတ်နေသော အထာကသဘောတရားဒါကြောင့်မလို့သူတို့နှစ်ခုကိုပေါင်းတော့ပရမတ်ထပရမတ်ထောလို့ခေါ်ပါတယ်နော်ဒါတော့ဟောသူကသူ့ရဲ့စကလုံးတစ်လုံးချင်းဆင်ခဲဆင်ခဲဖွင့်ဆိုကြည့်လို့ခေါ်တယ်ပရမတ်ပရမတ်စဖွင့်တာကသူကပရမောအုတ်ပရမောဆိုတဲ့စကလုံးကိုဥဒ္ဓမောလို့စကလုံးထပ်ဖွင့်ပေးတယ်နော်ဥဒ္ဓမောဆိုတာမြတ်တယ်လို့အဓိပ္ပာယ်ရှိတယ်မြတ်တယ်ဆိုတာဒီနေရာမှာနော်အယုတ်နဲ့ အယုတ်နဲ့အမျက်ဆိုတဲ့သကလုံးထက်အမှန်တရားဘက်ကိုပဲပြောကြပါစေဗျာမြတ်တယ်ဆိုတဲ့သဘောဒီတကယ်တီကြီးတီတီကြီးကြီးမှန်မှန်ကန်ကန်ရှိတဲ့သဘောကိုမြတ်တယ်လို့သုံးတာဒါကြောင့်မလို့နော်သဘာဝတစ်ခုကနေသဘာဝတစ်ခုမပြောင်းလဲပဲနဲ့တီတီကြီးကြီးရှိလို့သူ့ကိုထပ်ပြီးတော့ထပ်ဆင့်ဖွင့်တဲ့ဒုတိယသကလုံးအဝိပရိတော်တယ်ဝိပရိတဖောက်ပြန်တယ်ဆိုတာကြားဘူးတယ်နော်ဆိုခဏခဏပြောတယ်အေးအေးဝိပရိတကဖောက်ပြန်တာအလေးထက်တော့အဝိပရိတဆိုတော့ မဖောက်ပြန်အဲចောင်းသားဒီလောက်တော့ပါမှဖြစ်မှာလားနော်သူကစကလုံးကပေးထားပြီးဆိုတော့ negative ကလေးကရှေ့ကတစ်လုံးထည့်လိုက်တယ်နော် happy unhappy လို့ပြောသလိုပဲ happy လို့သိရင် unhappy ဆိုရင်မပြောဘူးပေါ့ဒီတိုင်းပဲနော်အခုလက်ဝိပရိတဆိုတာဖောက်ပြန်တာအလေးထည့်လိုက်တော့ negative ဖြစ်သွားရောသူ့ကိုသွားပြီးတော့ဟိုဟိုကြောင်းပြန်အတိတ်ပဲလွတ်လိုက်တော့အဝိပရိတဆိုတာမဖောက်ပြန်ဘူးမဖောက်ပြန်ဘူးဆိုတာဘာလဲဆိုမပြောင်းလဲဘူးလို့ပြောတာသဘောတဘာဝတသမတ်ထက်ရှိနေတာ ဒါတော့ကောင်းပြီသဘောတဘာဝတသမတ်ထဲမဖောက်ပြန်မှုဆိုတာဘာကိုပြောတာတော့ဆိုနောက်ထပ်စကလုံးနှလုံးထပ်ထပ်ဆင့်လာပြန်တယ်တန်တော်တန်ဝိဇ္ဇာမာနောဆိုတာပြောတဲ့အတိုင်းရှိနေတာတဲ့တန်တဆိုတာတကယ်ရှိတာတန်ဝိဇ္ဇာမာနနှစ်ခုအတူတူပဲနော်တန်တတန်ဝိဇ္ဇာမာနဆိုတာအေးအဲ့ဒီသူတို့ပြောတဲ့အတိုင်းအဲ့ဒီသဘာဝအစစ်အမှန်ပရမတ်သဘောလေးကတကယ်ရှိတာကိုပြောတာတဲ့ဒါတော့ရှိနေသောနော်ဒါတော့မြတ်သောမဖောက်ပြန်သောတကယ်ရှိသော အထာကသဘော အထာကပါလေသဘောပါဗျာအဲအထာတော့ဦးဇင်းတွေဒီမှာတွေ့ရမလားပရမတ်သဘောဘာသဘောညာသဘောတွေ့လားအနဲ့သဘောဟောသဘောတွေကြီးပဲနော်ဒါတော့အဟုတ်ရှိသောတရားအဲအဲ့ဒါသဘောပဲအဲ့ဒါနော်ဒါသဘာဝတရားတည်းတည်းအဲ့ဒါသဘောပဲအဲ့ဒါအထာနော်အဲ့ဒါအထာဆိုတာသူ့ရဲ့နောက်ဆုံးကောက်ချစ်ကလေးချလိုက်တာဒါလေးပဲလို့လက်ကလေးနဲ့ထောက်ပြတဲ့သဘောပဲဒါဒါလေးပဲရှိတာဒါလေးကသူ့ရဲ့အဆက်ပဲဒါတော့သူ့ရဲ့အဆက်အမှန်သဘောကအထာအဲ့ဒီအစစ်မှန်သဘောတည် မြတ်သောမဖောက်ပြန်သောတကယ်ရှိသောသဘောအဲသူအဲ့သဘောမှာသွားဆက်ရတယ်နော်နောက်ဆုံးလုံးဒါကြောင့်မလို့သူတို့နှစ်ခုကိုပေါင်းပရမတ်နဲ့အဋ္ဌနဲ့ပေါင်းပြီးတော့ဟောဒီပရမတ်ထာလို့ဖြစ်လာတာနော်ပရမတ်ထာဆိုတာပြောကြတယ်မဟုတ်လားပရမတ်ဆိုတာမဖောက်ပြန်တဲ့သဘောတရားပြောတာအဲမဖောက်ပြန်ဆိုတာက तू ကဒီစကလုံးလေးကိုအမာခံထားပြောတာဒုတိယစကလုံးတခါတလေပြောတယ်ပရမတ်ဆိုတာတကယ်အရှိတရားအဲဒါကြတော့ဒီတတ္တယစကလုံးကိုအဓိကထားပြောတာ ဒါတော့မဖောက်ပြန်တဲ့သဘောလို့ပဲပြောပြော တကယ်အစစ်အမှန်ရှိတယ်လို့ပဲပြောပြောပရမတ္ထဆိုတဲ့စကားလုံးရဲ့အတိတ်ဘက်ကိုခြုံမိတယ်ဒါတော့ကံဦးဇုံတို့ပြိတ္တကမှတ်ထားပါပရမတ်ဆိုရင်တကယ်ထင်ရှားရှိတဲ့တရားနော်အဲမြတ်သောသဘောမဖောက်ပြန်တဲ့သဘောအထင်ရှားရှိတဲ့သဘောကိုပရမတ်လို့ခေါ်တယ်ဆိုတော့ကဲဒေါ်မမို့ဟောရရလေးကိုထပ်ဖတ်ပြဒီနားလေးအထိကဲဒါမှခဏခဏကြာမှတ်မိအောင်လို့မြတ်ပရမတ်ဟူသည်ပရမတ်ဟူသည်မြတ်သော မဖောက်ပြန်သောအထင်အရှားရှိသောအ내သဘောကိုပရမတ္ထဟုခေါ်သည်အဲကောင်းပြီအဲ့ဒါပဲရတော့ဒါကြားတဲ့လူတွေကဒါအဲ့ဒီတိုင်းမှတ်တာမကျင်းတဲ့ပါဇက်တက်ထက်ကျက်တာဟုတ်လားဒါတော့တော့ကျက်တဲ့နော်တချင်းဆိုရင်ကောက်ကျက်မှာလားအဲ့ဒါအဲ့တော့ကောင်းပြီပရမတ်ဆိုတာတကယ်အရှိအမှန်တိုင်းနော်တကယ်ရှိတဲ့တရားနော်တကယ်ဟောတဘာဝတစ်ခုကနေတစ်ခုကိုပြောင်းလဲခြင်းမရှိဘူးတသမတ်တည်းဘယ်အချိန်ဘယ်နေရာဘယ်ခါဆန်းဆန်းဒါတာပဲ အောင်သားကြရင်လာလိမ့်မယ်သူပရမတ်သဘောဗုဒ္ဓချလိမ့်မယ်နော်ဒါတော့အခုကတည်းကခေါင်းနဲ့ထက်လိုက်ပရမတ်ဆိုတာဘယ်တော့မှပြောင်း မပြောင်းလဲဘူးအထင်ရှားရှိတယ်ဒါတော့အဲ့ဒီမှာပရမတ်ကမဖောက်ပြန်မပြောင်းလဲအထကသဘောမဖောက်ပြန်သောသဘောမပေါင်းမြဲလဲသဘောနော်ဒါတော့သူတို့နှစ်ခုအပေါင်းတော့မဖောက်ပြန်မပြောင်းလဲတကယ်ရှိတဲ့သဘောတဘာဝသဘောလို့လည်းပြောလိုက်ရောသဘောလို့အတန်ကြားရတဲ့တပြိုင်နက်ဦးဇင်းတို့ပြိတ္တရေနောက်ကနေပြီးတော့အတုံးခက်ရှာမယ်စိတ်မစိတ်ကူးပါနဲ့ ဘာဖြစ်လို့လဲဆိုတော့ဒုတိယအပိုက်မှာဒုတိယပါရဂရမှာကြည့်လိုက်စမ်းဒေါ်မုံမထပ်ဖတ်ဗျာပရမဟူသည်ပရမဟူသည်အကောင်အထည်အလုံးအယက်အတိုးအရှိအကြီးအသေးအပေါ့အလေးဟူ၍မရှိ သူ့သဘောတက်တက်မြသဘာဝတရားတက်တက်မြသာရှိပေသည်အဲ့မှာထားတော့တော်ပြီကဲပရမတ်ကိုမိမိတို့ကဘာနဲ့နားလည်ရမလဲဆိုရင်ကဲဒုတိယအပိုက်ဆစ်ဖတ်ထားအောင်ဒုတိယအပိုက်ကို ဘလို့နားလဲကြမလဲဆိုတော့ခုနပြောတဲ့ဆုံးတဲ့နေရာလေးကနေဆက်ပြီးတော့ဒီမှာပရမတ်သဘောကိုပရမတ်သဘောကိုပဂရိမျက်စိဖြင့်လည်းမြင်ကောင်းသောအရာမဟုတ်ဉာဏ်မျက်စိဖြင့်သာလျင် ကြည့်မှသာလျင်သိမြင်နိုင်သည်ဟွန်းဟွန်းကောင်းပြီအဲ့ဒါမှထားဒါတော့ကောင်းပြီဟောဒီမှာသူကပရမတ်လို့ခေါ်လိုက်တာနဲ့တပြိုင်နက်အကောင်အထည်အလုံးအရာအတိုးရှိအကြီးလေးအသေးပေါ့ပရမပညာနယ်ပယ်ကအကြီးတွေရှာလို့ရသေးလား မရတော့ပါဗျာမရတော့ဘူးပညာနဲ့ပြစကလုံးတွေရှာလို့မရပညာနဲ့ပြသဘာဝတွေနဲ့တွားပြီးတော့တိုင်းတာမယ်မကြမ်းနေတော့တိုင်းလို့မရဆုံးလို့မရတိုင်းတာလို့မရစသတ်လို့မရတွေ့ထလို့မရဖြစ်ပြီးဒါတော့ तू ကဘာပဲကြံခဲ့တာလဲဆိုရင်အဲ့ဒီဒီအတုံးခက်အလုံးရဒိုရှည်တွေရဲ့နောက်ွယ်ကသဘာဝတက်တက်ကလေးကြံခဲ့တာဒါတော့သဘာဝတက်တက်ကလေးဖြစ်တဲ့အတွက်ခန္ဓာကိုယ်မှာရှိနေတဲ့ဒီဟို sense တော့ပေါ့နော်မျက်လုံးကမြင်လို့ရတာနားကကြားလို့ရတဲ့အတွက်ဒီ sense တွေဖမ်းလို့ရသေးလား မရတော့ပါခင်ဗျာမရတော့ဘူးဒီ base တွေနဲ့ तू ဒီဒီ antenna ကြီးတွေအဲ့ဒါကြတော့မမိတော့ဘူးမမိတော့ဘူးဒါတော့မိစရာဘာပဲရှိသလဲဆိုတော့တခုပဲ channel တခုပဲကြံခဲ့တယ်အဲ့တော့အဲ့ဒီပရမတ်ကိုဘာနေပဲသိမလဲဆိုတော့ဒီမှာဘာနဲ့သိမလဲညာမျက်စိဖြင့်ညာမျက်စိဖြင့်သိပါတဲ့ကဲညာမျက်စိဖြင့်သိပါတယ်နော်ဒါတော့သူ့ကိုသိနေတဲ့ဟောဒီမှာညာပဲရှိတယ်ဒါပဲဒါလေးနဲ့လက်ခံလို့ရတာဘာနဲ့လက်ခံမလဲ ညာမျက်စိဖြင့်ညာမျက်စိနော်ဗဂရိမျက်စိဗဂရိနာဗဂရိလက်တွေနဲ့သွားကင်တွဲချင်းချင်းပဲသွားမစိတ်စိတ်မကူးပါနဲ့ပရမတ်လို့ပြောလိုက်ရင်နော်ငါတို့လက်တွေလက်တွေနဲ့ထိတွေ့ဆန်းသက်လို့မရတော့တဲ့သဘောဖြစ်ပြီးတို့ညာတဲ့ကသာလည်းရင်နားလေသဘောပေါက်လက်ခံလို့ရမယ်ညာမျက်စိနဲ့ပဲကြည့်လို့ရမယ်ဒါကိုပြောတာဒါကြောင့်ပရမတ်နေပဲမှာအကောင့်ထဲအလုံးရအတိုးရှိအကြီးသေးအလေးပေါ်မရှိဒါတော့ရှိနေတဲ့ပရမတ်ရဲ့သဘာဝကိုဘာနေပဲလက်ခံလို့ရတယ်လဲဆိုရင်ဉာဏ်မျက်စိနဲ့ပဲ နားလည်လို့ရတယ်ကြည်လို့ရတယ်သိလို့ရတယ်ဆက်သွယ်လို့ရတယ်ဒါပရမတ်ပဲဒါတော့ပရမတ်မှာပရမတ်လို့ပြောလိုက်ပြီဆိုလို့ရှိရင်အော်သဘောတက်တက်ကလေးပဲကြံတော့တယ်လို့မှတ်ထားပါအဲ့ဒီသဘောတက်တဲ့သဘာဝလေးကိုနော်အဲ့သဘာဝလေးကိုပါဠိလိုကသဘာဝအတိုင်းပဲသုံးတယ်ဒီမှာသဘာဝဒါပါဠိတက်တယ်နော်ပါဠိလူတွေရဲ့ပယောကလူတွေရဲ့တီထွင်မှုတနည်းအခြားသောတစ်ခုခုပယောဂကြောင့်မဖြစ်ဖက်နဲ့သူ့တဘာဝပဂတိအတိုင်းလေးရှိတာကိုတဘာဝလို့သုံးတာ ဒါတော့ဘသူရဲ့လှုပ်ဆောင်ခြင်းမှမပါဘူးနော်ဘသူလှုပ်ဆောင်ခြင်းမှမပါဘူးဒါတော့ဘသူရဲ့လှုပ်ဆောင်ခြင်းမှမပါတဲ့သဘောကိုတခါတလေဓာတ်လို့လည်းခေါ်တယ်ဘာလို့ခေါ်လဲဓာတ်လို့ခေါ်ပါတယ်ဗျာဓာတ်လို့လည်းခေါ်တယ်သဘာဝလို့လည်းခေါ်တယ်နှလုံးရှိပြီနော်အဲ့ဒါကိုပဲဓမ္မလို့လည်းတခါသုံးပါသေးတယ်ပါတယ်လေဓမ္မလို့လည်းခေါ်ပါတယ်ဗျာဒါတော့ကောင်းပြီစကလုံးဘယ်နှလုံးရလဲသုံးလုံးပါဗျာတခါတဘာဝလို့လည်းသုံးတယ်ဓာတ်လို့လည်းသုံးတယ် ဓမ္မလို့လည်းသုံးတယ်နော်ဓမ္မလို့လည်းသုံးဓမ္မဆိုတာလည်းပဲသူ့ရဲ့စကားလုံးအတိတ်ပဲပေါင်းထားပါတော့အတိတ်ပဲပေါင်း20လောက်ရှိတယ်အဲ့ဒီ20တဲ့ကဒီနေ့မှာဓမ္မဆိုတာဓမ္မောတိတဘာဝတဲ့ဓမ္မဆိုတာတဘာဝတရားပြောတာပါတဲ့ဓမ္မ means nature nature means ဘယ်သူမှမလုပ်ဘူးပဲဟုတ်တယ်မဟုတ်လား nature ဆိုတာဘယ်သူမှလောက်တာမသူ့တဘာဝအရာရှိနေတာအဲ့ဒါကြောင့်မလို့ပရမတ်ဆိုတာဟာသူ့တဘာဝအရာပင်ကိုယ်ကတည်နေတဲ့ဒါသဘောတည်းတည်းကိုပြောတာ အဲ့ဒီအဲ့ဒီဓာတ်သဘောတက်တက်မှာအတုံးခဲအလုံးရဟိုတဲ့နေအတူရှိတွေမရှိသေးပါဒါတော့ဒီသဘောတရားတွေမမြင်ရမတွေ့ရပဲဘယ်လိုလုပ်သိနိုင်မလဲဆိုရှင်ဘုရားလို့ပြောရင်ဉာဏ်မျက်စိနဲ့သိနိုင်တယ်တွေ့နိုင်တယ်မြင်နိုင်တယ်ဘာဖြစ်လို့လဲအခုပဲကြည့်လေဟောပြောမယ်ဆိုလို့ရှိရင်အခုဒီကပြောနေတဲ့ဦးစင်းကပြောနေတဲ့အတန်တွေဟိုကနေကြားနေရတာပဲကြားနေတော့ဘာဖြစ်လဲလဲဆိုရင်နားကောင်းနေလို့နားကောင်းတယ်ဆိုတော့နာသောတာပတ္တရာရှိလို့အဲ့သောတာပတ္တရာကပြောလိုက်တဲ့အတန်ကိုနားနဲ့ဖမ်းနေတာ ဖတ်နေတာဟာဆက်သွယ်နေတာဒါတော့ဒီဆက်သွယ်တဲ့ဖတ်တာဆိုတဲ့သဘောကြီးကရှိမနေဘူးလားရှိပါတယ်ဗျာရှိနေတာပဲ connection မပြတ်ဘူးဒါကြောင့်တယောက်နဲ့တယောက်ကိုမြင်နေရတယ်နော်ကြားနေရတယ်ခိုင်ဒိဗ္ဗစိတ်ကုတဲ့ဒိဗ္ဗသောတာရဲ့အဘိညာမရပါမဲ့ဟိုမှာ zoom သောတာဒိဗ္ဗ zoom တော့ရထားတယ်လေဒိဗ္ဗ zoom ကိုသုံးပြီးတော့မှလူတွေကြည့်တယ်နော်ဒါတော့ဒိဗ္ဗသောတာတော့မဟုတ်ဘူးပေါ့ဒိဗ္ဗဒိဗ္ဗစိတ်ကုတော့မဟုတ်ဘူးပေါ့ zoom သောတာတော့ zoom စိတ်ကုတော့ရနေကြတယ်လေမလေးတရားတွေမကျင့်ရဘဲနဲ့အဘိညာတကုတွေရနေလိုက်ကြတာ ဒါတော့အဲ့ဒါလေးတွေနဲ့ခုမြင်တွေ့နေရတယ်တွေ့နေတဲ့ခါမှာအဲ့ဒီဆက်သွယ်ရေးဟာဖတ်တာပဲနော်မျက်လုံးကဆက်သွယ်တယ်ကြည့်လို့ရသွားတယ်နားကဆက်သွယ်တယ်အတန်ကြားလို့ရတယ်အဲ့ဒါတော့ဖတ်တာကတကယ်မရှိဘူးလားရှိပါတယ်ဗျာအေးရှိတော့အဲ့ဒါဩဖတ်တာရှိတယ်ဆက်သွယ်ရေးဆိုတာရှိတယ်ဒီစစ်သွေးကြောင့်ငါတို့သိနေတာလို့သဘောပေါက်ရင်ဖတ်တာကိုနားလည်သွားရင်ဒါဉာဏ်မျက်စိနဲ့ကြည့်တာဖြစ်သွားတာပဲဒါတော့ကောင်းပြီပရမတ်ကိုပြန်ချုပ်ကြစို့နော်ပထမအပိုက်ကလေးအတိုင်းပဲဒါနော်မြတ်တယ်လို့သူကမူရင်းကသုံးတယ် ထားတော့ဒီမြတ်တာကြီးကနော်ဒီဒီစကလုံးကြီးဖဲပလိုက်ဟောဒီစကလုံးနှလုံးပဲကင်ထားလိုက်မဖောက်ပြန်တဲ့သဘောအထင်ရှားရှိတဲ့သဘောကိုဘာလို့ခေါ်မလဲပရမတ်ထပရမတ်ထပရမတ်ထပရမတ်လို့ခေါ်နော်မဖောက်ပြန်တဲ့ဆိုတာမချင်းမပြောင်းဘူးဘယ်တော့မှမပြောင်းဘူးအချင်းကာလနေရာဒေသဟိုရင်ဖြစ်လို့မပြောင်းဘူးတသမတ်တည်းရှိတယ်ဒါကြောင့်မလို့မဖောက်ပြန်ဘူးလို့ပြောတာမပြောင်းလဲဘူးလို့ပြောတာအထင်ရှားဆိုတာအဲ့ဒီတဘာဝလေးကတကယ်အထင်ရှားရှိတယ်ညာနဲ့ကြည့်ရင်သိတယ်ဒါတော့ မဖောက်ပြန်ဘဲမဖောက်ပြန်သောအထင်ရှားရှိသောကပရမအဲ့ဒီတဘာဝလေးကအထတဘာပရမနဲ့အထပေါင်းပရမတ္ထနော်ဒါတော့အဲ့ဒီတဘာဝလေးကိုညာထဲမှာကင်မိစီဒါတော့ဟောဒီမှာဒီပရမတ္ထပရမတ္ထဆိုတဲ့ ਨੇ ဘယ်ကိုရောက်လို့ရှင်ဒီဒီစကလုံးလေးမှာသွားချက်ဒီစကလုံးလေးမှာသွားပြီးတော့ပြီးဆုံးပါတယ်သဘောတဲ့ကင်ဗါတယ်လေသဘောပါဗျာသဘောဆိုတာအထလေးပြောတာဒီမှာသူတိတရက်တည်နေတာဒါလေးပြောတာအထအဲ့ဒါလေးကိုအညာနဲ့ကြည့်ရတာ ဒီသဘာဝလေးဒီဖြစ်စဉ်လေးဒီအရှိတရားလေးကိုဉာဏ်နဲ့ကြည့်ရတာဒါကြောင့်မလို့ဉာဏ်နဲ့ပဲမြင်လို့ရတယ်တဲ့ဒီအထသဘောလေးကိုဒါကိုပရမတ္ထလို့ခေါ်ပါတယ်နော်ကောင်းပြီဒါဆိုပရမတ္ထဒါလောက်ဆိုရင်ဒါရိပ်မိပါပြီဗျာနော်စောစောကလည်းကြာဘူးပိသားတွေရှိနေကြတာပါအရင်ကလည်းဒါတော့ကောင်းပြီပရမတ္ထတရားလို့သုံးတဲ့နော်ဟောတင့်ကျုပ်ကလည်းနည်းနည်းလေးဖတ်လိုက်ကြအောင်ဒါကတော့ဘုသူတာပြအများကြီးမပြောဘူးချေုံနည်းနည်းလေးတို့ုံလေးပဲတို့မှာကံပရမတ္ထတရားလေးပါတော့ဖတ်ကြည့်စမ်းပါ ပရမတ္ထတရား၄ပါးစိတ်စေတသိက်ယုတ်နိဗ္ဗာန်ဘယ်နှပါလဲ၄ပါးပါဗျာအဲသူတို့မှာသူတို့၄ပါးမှာစိတ်ကလည်းစိတ်ရဲ့သဘာဝလေးရှိတယ်စေတသိက်တယ်စေတသိက်ဆိုတာတခြားမဟုတ်ဘူးစိတ်နဲ့အတူတူတွဲဖြစ်တဲ့တရားကိုစေတသိက်လို့ခေါ်တာနော်သူတို့အများအားတွဲရပဲခွဲလို့မရအောင်တွဲဖြစ်တာဒါတော့စိတ်နဲ့မှီးပြီးတော့တွဲပြီးတော့ဖြစ်တဲ့တရားကိုဘာလို့ခေါ်လဲစေတသိက်လို့ခေါ်ပါတယ်အဲသူကလည်းသူ့ပရမတ်လေးနဲ့သူရှိတယ် စိတ်ကလည်းစိတ်ပရမတ်နော်စိတ်ဆိုတော့တိတဲ့အတိုင်းပဲတိတတ်တဲ့သဘောကိုဒါစိတ်လို့ခေါ်တာကိုနော်ဒါတော့စေတသိက်ဆိုတာကစိတ်မှာတွဲရှင်ပြီးတော့အတူတွဲဖြစ်ရတာနော်ဘိုင်ဝမ်ကဝမ်ဆိုသလိုပေါ့ဗျာရှစ်ကတစ်ခုရလဲနောက်ကလည်းဒါတစ်ခုအလိုလိုပါသွားတာပြောတာနောက်တစ်ခါယုတ်တဲ့ယုတ်ကလည်းပြောခဲ့ပြီးပြီလေသူ့ရဲ့မွေရင်ကဖောက်ပြန်ပြောင်းလဲတတ်တာကိုဘာလို့ခေါ်တာလဲဗျာယုတ်လို့ခေါ်ပါတယ်ယုတ်လို့ခေါ်တာနော်ဒါတော့စိတ်ဆိုတာကတိတတ်တဲ့ညွတ်တတ်တဲ့သဘောတရားဒါတိတတ်တဲ့သဘောကိုစိတ်ပဲ ဒါတော့ဟောဒီစိတ်ဒီတကယ်တမ်းပြောမယ်ဆိုရင်ဒါသူတို့နှစ်ခုအတူတူပဲအတူတူပဲဘာဖြစ်လဲတွဲဖြစ်ရတာဒါတော့ရိုးရိုးကလေးဘာမှမပါဘဲနဲ့ရေးလို့အဖြူတယ်သိရင်စိတ်နော်အဖြူတယ်လေးပဲရှိသေးတယ်ဘာမှထူးထူးပန်းခြားခြားမသိသေးဘူးထူးထူးခြားခြားတွေသိအောင်လုပ်တာကနောက်ကပါတဲ့သူနဲ့တွဲဖြစ်တဲ့စေတသက်ကသူ့ကိုလုပ်တာသူစေတသက်ကထူးထူးခြားခြားတွေသိအောင်လုပ်ပေးတာဆိုတော့ဘာနဲ့တူလဲဆိုရင်ရေဖလားတစ်ခွက်ထဲမှာအကြီးရေကြီးကိုနော်ထားလို့ရှိရင်အဲ့ဒီရေမှာအယောင်ရှိလား မရှိပါဗျာရေမအယောင်မရှိဘူးအဖြူသက်ကြီးနေတာဘာမြင်ရဘူးလေဘာမရှိဘူးမရှိမဲ့ကဲအနေထက်လည်းရင်ဒီရေဘာဘာလို့ခေါ်မလဲဘာရေခေါ်မလဲရေနီရေနီစဉ်းစားနေမှာဆိုလို့ခက်လွန်းလို့ဒီကနော်အစိမ့်ထက်ရင်ရေစိမ့်အဝါထက်ရင်ရေဝါပါဟောကဲစောစောကသူ့မှာဝါရာစိမ့်တာနေတာရှိလားမရှိပါဗျာမရှိဘူးဘာထက်လဲလို့หนีသွားတာလဲ သူအယောင်ဆေးဆေးတွေပေါ့နော်စိုးဆေးတွေထည့်လိုက်လို့ဒီတိုင်းစက်ကရေပဲပါမအာယုံကိုတိတာကလွဲ့ကျန်တာဘာမသိဘူးကျန်တာမပို့ဘူးလို့ပြောတာတိယုံတက်တက်ကလေးအဲစစ်တသိက်ဆိုတာဟာလောဘနဲ့ရောလိုက်တော့လောဘစိတ်ဒေါသနဲ့ရောထက်လိုက်တော့ဒေါသစိတ်မောဟနဲ့ရောတော့မောဟစိတ်မာနနဲ့ရောတော့မာနစိတ်ဝိသိကိစ္စနဲ့ရောတော့ဝိသိကိစ္စစိတ်ဥဒိစ္စနဲ့ရောတော့ ဩဒိသစိတ်တော်တော်တော်တော်ခမများလွန်းနေပြီမသူများအပြီးတမတင်နေတယ်ထင်လိမ့်မယ်ရှိတဲ့လူလေးထွက်ပြေးနေခဲ့နေလေနော်တော်တော်ရှိတဲ့လူတွေကအပြီးတမတွေတင်နားမလဲဘူးထွက်ပြေးနေမှာဆိုလို့ဒါလို့ဆိုတော်ပြီသဘောပေါက်ပါလားဒါတော့စေတသိက်ကချဲလဲတယ်ဆိုတာအဲ့ဒါပြောတာနော်အယောင်လာဆိုတာကိုဒါတော့သူ့တဘာဝလေးအမြဲတမ်းရှိတယ်မဖြောက်မဖောက်ပြန်ဘူးနော်ထားပါတော့ဒေါသဆိုတာကဒါမပြောဘူးဆိုမှနည်းနည်းတော့ပြောအောင်မယ်ဒေါသဆိုတာကကြမ်းတမ်းတယ်လေ ကြမ်းတမ်းတဲ့ခါကျတော့ကြမ်းတမ်းတဲ့ဒေါသကကဲလူမှာဒေါသဖြစ်တယ်ဘာဖြစ်လဲကြမ်းတမ်းတဲ့ကြမ်းတမ်းတဲ့တော်ပြီတော်တော်ပဲပြောတော့လူမှာဒေါသဖြစ်လဲကြမ်းတာပဲခွေးမှာဒေါသဖြစ်လဲကြမ်းတမ်းပါတယ်ဗျာယောက်ျားမှာဖြစ်လဲကြမ်းတမ်းပါတယ်ဗျာမိန်းမမှာဖြစ်လဲကြမ်းတမ်းပါတယ်ဗျာနတ်မှာဖြစ်လဲကြမ်းတမ်းပါတယ်ဗျာကဲလူတာပြောင်းတာဒေါသကပြောင်းတာ မပြောင်းပါဗျာအေးအဲ့ဒါပဲမပြောင်းဘူးဆိုတာဒါပြောတာနော်မပြောင်းဘူးဆိုတာဒါပြောတာဒါတော့ကျန်တာအလားတူတည်တော့နော်အချိန်မရှိဘူးကျန်အလားတူတည်တော့ဒါကြောင့်မလို့သူတို့ပရမဘယ်တော့မှမပြောင်းဘူးဒါကစေတသိက်ထက်မှာတလုံးချင်းတလုံးချင်းကနေစင်ဖြူစင်နေတဲ့သဘာဝစိတ်ကလေးကိုသူတို့ကလာလာပြီးတော့အယောင်ဆိုးလို့ဒေါသစိတ်ဆိုပြီးတော့ဖြစ်သွားတာဒါတော့ချဲလေတာကစေတသိက်နော်ဒါကြောင့်အဲ့ဒီသဘာဝလေးတွေရှိတယ်လို့ပြောတာနောက်တစ်ခုယုတ်စောစောပြောပြီးပြီယုတ်မှန်သမျှ ပူလိုက်တမျိုးအေးရင်တမျိုးဗိုက်စာတမျိုးဗိုက်ဝရင်တမျိုးပျော်ရင်တမျိုး ပြင်းရင်တမျိုးရုပ်ကပြောင်းမသွားဘူးလားပြောင်းပါတယ်ခင်ဗျာပြောင်းတာပဲချစ်တဲ့သူနဲ့တွေ့တော့တမျိုးရံဖြစ်ထားတဲ့သူနဲ့တွေ့တော့တမျိုးမျက်နှာကြီးတွေကနော်အဲ့ဒါပြောင်းတာရုပ်ပြောင်းတာဒါကြောင့်အဲ့ဒီရုပ်တွေဟာအဲ့ဒီလိုမျိုးအကြောင်းတိုက်ဆိုင်တဲ့အကြောင်းအားလျော်စွာပြောင်းပြောင်းပြောင်းပြောင်းသွားလို့သူ့ကိုရုပ်လို့ခေါ်ရတာဒါတော့ကောင်းပြီရုပ်မှာဖောက်ပြန်တဲ့သဘောလေးကမရှိဘူးလား ရှိပါတယ်ဗျာရှိတယ်ဒါပရမတ်ထာပဲဒါပရမတ်ထာခေါ်တယ်ဘယ်တော့မပြောင်းဒါတော့ကောင်းပြီနည်းနည်းလေးချက်ပြောစို့ယောက်ျားမှာရှိတဲ့ရုပ်ကိုင်ထားပါတော့ဗျာနော်မိနစ်လာထိတယ်မပူဘူးလားပူပါတယ်ဗျာဟမ်မိနစ်လာထိပူမှာပဲရေကရုံးနဲ့လာထိတော့လဲအေးပါတယ်ဗျာအေးဒါတော့မိနစ်လာထိတော့သူ့မှာပူတယ်ရေကရုံးနဲ့လာထိတော့သူကအေးတယ်ဟောအပူနဲ့အေးဒါမျိုးဖြစ်တာဒါတော့အပူနဲ့တွေ့တော့အပူရုပ်ဖြစ်သွားတယ်နော်နွေရာသီမှာချွေးတွေထွက်တယ်ပူလို့ဆောင်းရာသီကျတော့ဟာတခါတည်းအေးတဲ့ခါကျအသားတွေပတ်တယ်ကွဲတယ်တင်းတယ် အေးလို့ဒါတော့အဲ့ဒီလိုမျိုးပူနဲ့တွေ့ရင်တစ်မျိုးအေးနဲ့တွေ့ရင်တစ်မျိုးဒါတော့ကယောက်ျားမှာတွေ့တော့ယောက်ျားမှာလာထိရင်လည်းဒီတိုင်းပဲမိန်းမမှာလာထိတော့လည်းဒီတိုင်းပါကျွဲတွေနွားတွေမှာထိထိရင်လည်းဒီတိုင်းပါပဲဗျာနတ်တော့မပါနဲ့တော့နတ်ကမဖြစ်ဘူးအဲ့ဒါနတ်တွေကြအဲ့ဒါမရှိဘူးကျုပ်တို့လူတွေဒါခက်လွန်းလို့နော်မခေါ်မလဲစမလိုရှင်းနဲ့လိမ့်နေရတာနတ်တွေမှာလိုရှင်းလိမ့်မမလို့ဘူးနော်အဲ့တော့ ကောင်းပြီလူတွေရဲ့ရုပ်ကရုပ်ကြမ်းကြီးတွေကိုဒါကြောင့်မလို့ဥဒုသဘာဝတွေနဲ့တွေ့တော့ဖောက်ပြန်တယ်အဲ့ဖောက်ပြန်တာဒီပြင်လဲရုပ်ပဲကောင်းပြီနိဗ္ဗာန်နဲ့နိဗ္ဗာန်ကြတော့ဘာလဲဆိုရင်သူကသင်္ခါရသဘောဖြစ်ချင်းပြစ်ချင်းယုံနံတို့ရဲ့သင်္ခါရသဘောစက်ကြီးတောက်လျှောက်လဲနေတဲ့စက်ကြီးရက်ထွက်သွားတာနော်ဒီသင်္ခါရဆိုတဲ့ဖြစ်ဖြစ်သင်္ခါရကြီးကနိဗ္ဗာန်မှမရသေးရင်ဒီတဘွားပြီးတဘွားတဘွားပြီးတဘွားရက်နာနေတယ်ဆိုတော့ဒဇက်ကလေးမှမရှိဘူးခန္ဓာ၅ပါးမဖြစ်တဲ့အချိန်လို့မရှိဘူး ခန္ဓာ၅ပါးမဖြစ်တဲ့အချိန်ဆိုတာကရဟန္တာများတောင်မှပဲသုတိကြပြီးမှဟောဘက်နိဗ္ဗာန်တကယ်အဆက်နော်နိဗ္ဗာန်ကိုဝင်သွားမှရှိတာဒါကြောင့်ဒီဘက်မှာကြတော့ဘဇုခန္ဓာမှာပဲရှိရှိသင်္ခါရကဖြစ်လေပဲဘုရားရဟန္တာကကိလေသာဓာတ်မရှိတာခန္ဓာမှာရှိနေတဲ့ယုံနာဖြစ်ဖြစ်ကမရှိဘူးလားရှိပါတယ်ဗျာရှိတယ်ဒါကြောင့်မလို့သူတို့ဒီဘက်ကသင်္ခါရယုံနာဖြစ်ဖြစ်ဒီဒါတွေဟိုသူတို့ကြတော့ယုံမုန်းတာပေါ့နော်ဒီဖြစ်နေတယ်ပြစ်နေတာမကောင်းတာမှန်သိနေပြီ သို့တော့ဒေါသတော့မပေါဘူးပေါ့လေဒီဖြစ်ပြနေရတဲ့ဒီဖြစ်ပြနာနေရခန်းနေရတာကြီးကဒုက္ခသဘောကြီးဒါကိုသူကညင်းငွေတော့ဒါကြောင့်မလို့ဆိုဖလားသမပတ်တွေဝင်စားတယ်နိရောဓသမပတ်တွေဝင်စားပြီးတော့နိဗ္ဗာန်မှာ9ရက်လောက် vacation သွားယူနေကြတာလေဟုတ်တယ်မလားလို့အဲ့လိုခင်ဗျားတို့ကြုတ်တော့ယူစရာမရှိတဲ့ခါကျတော့နော်ဟိုအဲ့ဒီလိုမျိုးမရှိတဲ့ခါကျတော့လူတွေကကြမ်းဖန်ပြီးတော့အပျော်ထွက်ပလိုက်တာလေကဲဒါတော့အပျော်ထွက်လိုက်တော့လူတွေပေါ်ပါတွတ်လက်သွားတာဒါကိုပဲသူတို့ကလောကနိဗ္ဗာန်တဲ့ခံခေါ်ဘူးလား မှန်ပါဗျာဟုတ်တယ်ကျွတ်တော့လောကနိဗ္ဗာန်မခံစားလို့ရတာဟုတ်ကတကယ်အဆက်နိဗ္ဗာန်ခံစားလို့မရဘူးသွားလို့မရတော့ဟုတ်တယ်မဟုတ်လားဒါတော့ကိုနိဗ္ဗာန်နဲ့ကိုတော့ပြောနေကြတာပဲဒါတော့ပြောချင်တာကနိဗ္ဗာန်ဆိုတာဟာအဲ့ဒီလိုမျိုးဖြစ်ပြနေရတဲ့သဘာဝဒုက္ခကြီးရပ်ထွက်သွားတာသင်္ခါရဒုက္ခကြီးရပ်ပြီးငြိမ်းသွားတာအဲ့ဒါတော့နိဗ္ဗာန်မှာသူ့ရဲ့စစ်မှန်တဲ့သဘောဒီငြိမ်းခြင်းလက္ခဏာဗါတယ်လေငြိမ်းခြင်းလက္ခဏာပါဗျာအဲ့ဒါကိုငြိမ်းဒါလေးမှတ်တာဒါပဲငြိမ်းသွားတာ နော်ဒါကြောင့်မလို့និရောဓချုပ်သွားတယ်လို့သုံးတာဒီဖြစ်စဉ်ကြီးဒီယုံနာရဲ့ဖြစ်စဉ်ကြီးရက်ပြီးငြိမ့်ပြီးချုပ်သွားတာကိုနိဗ္ဗာန်အဲ့ဒီသဘာဝကနိဗ္ဗာန်မှာရှိလို့မပြောင်းမလဲတကယ်ရှိနေလို့အဲ့ဒါနိဗ္ဗာန်ရဲ့လက္ခဏာတဲ့နိဗ္ဗာန်ရဲ့ပရမတ်တဲ့ဒါကြောင့်မလို့အဲ့ဒါချုပ်ပြောလိုက်ရင်ပရမတ်မှာ စိတ်ဆိုတာပရမတ်တဘော စေတသိက်ဆိုတာပရမတ်သဘောသူတို့ရဲ့လက္ခဏာတွေကဘယ်တော့မှမပြောင်းလဲဘူးရုပ်ဆိုတာလည်းဖောက်ပြန်တာကနေဘယ်တော့မှမပြောင်းလဲဘူးဒါပရမတ်သဘောနိဗ္ဗာန်ဆိုတာလည်းငြိမ့်တဲ့သဘောကနေမငြိမ့်တဲ့သဘောလို့ဘယ်တော့မှမပြောင်းလဲဘူးဘသူဘသူတွေကပဲလာလာဘယ်ဖျားရန်တာပဲလာလာတသမတ်တဲ့ငြိမ့်ခြင်းလက္ခဏာပဲရှိတယ်အဲ့ဒီငြိမ့်ခြင်းလက္ခဏာကဖောက်ပြန်တွေးပြီးသွားတယ်ဆိုတာမရှိဘူးဒါကြောင့်ပရမတ်ကဘယ်နှမျိုးရှိသွားလဲပရမတ်ထ၄ပါးဖြစ်ပါတယ်၄ပါးရှိပါတယ်ဗျာဘသူတွေလဲစေစေတသိက် ရုပ်နိဗ္ဗာန်ပါဗျာအာစိတ်စေတသိက်ရုပ်နိဗ္ဗာန်တဲ့နော်ဒါတော့ဦးဇုံတို့အောက်ကဟာလေးနည်းနည်းဆက်သွားလိုက်အောင်အချိန်5မိနစ်ရှိသေးတယ်နော်ဟုတ်လား5မိနစ်လောက်တော့အချိန်ရက်လောက်လောက်မယ်ဦးဇုံက20မှစတာနော်ဦးဇုံကမပိုပါဘူးခင်ဗျားတို့စိတ်သာချနည်းနည်းလေးလေးချော့ထားသေးတာတော့ကြာတရားဟောတာကြာလို့ဆိုနောက်နေ့ကျမှလာပဲနေလဲပဲတဏီဆိုတာလေးဖတ်လိုက်ပါဦးတဏီရုပ်ပရမနာမ်ပရမဟွန်းရုပ်28ပါးသည် ရုပ်ပရမတ်ရုပ်28ပါးတို့တွင်အထာကလယုတ်8ပါးသာအဓိကကြသည်စိတ်89ပါးစေတသိက်52ပါးသည်နံပရမတ်ကောင်းပြီအဲ့ဒါလေးပဲထားပါအောင်နော်နည်းနည်းလေးစီနည်းနည်းလေးစီခွဲပြောတာပါကိုပြောချင်တဲ့အကြောင်းအရာဒါတော့ဒီနေရာမှာကတော့နိဗ္ဗာန်က तू ကတရားရှိတဲ့နယ်ပယ်မှာမပါဘူးလေ နိဗ္ဗာန်တရားဆိုတာတရားရှိတဲ့ထက်မှမပါဘူးသူကလောကုတ္တရာတရားဆိုတော့ဘေးကိုဖယ်ထားခဲ့လိုက်တော့ဒါတော့မိမိတို့ကတရားရှိမဲ့ဘက်ကိုကြည့်ရမှာနော်နိဗ္ဗာန်ဆိုတာကနိဗ္ဗာန်ဆိုတာပရမတ်သဘောကအဲဒါကရဘုရားရန်တာတွေရောက်တဲ့နေရာဖြစ်တဲ့အတွက်တရားရှိတဲ့နေပဲမပါမဆိုင်နော်မဆိုင်တဲ့တူသူ့ကိုထားခဲ့တော့ဒါတော့ဦးဇင်းတို့ကြည့်ရမှာကဟောဒီရုပ်တွေမရှိဘူးလားရှိပါတယ်ဗျာနာမ်ရောမရှိဘူးလားရှိပါတယ်ဗျာအဲဒါအချင်းချုပ်လိုက်တာနော်ဒါတော့ဟောဒီစိတ်နဲ့စေတသိက်ကနာမ် ဒါကယုတ်ဆိုတော့သူတို့နှစ်ခုပေါင်းလိုက်တော့ယုတ်နဲ့နံဟုတ်တယ်မဟုတ်လားယုတ်နဲ့နံယုတ်နဲ့နံဆိုတော့ဒါတော့ယုတ်မှလည်းသူ့ရဲ့မဖောက်ပြန်တဲ့သဘာဝရှိတယ်နံမှလည်းမဖောက်ပြန်တဲ့သဘာဝရှိတယ်အုပ်စုနှစ်ခုခွဲလိုက်ဒါတော့ယုတ်ပရမတ်နံပရမတ်ဖြစ်မသွားဘူးလားဖြစ်ပါတယ်ဗျာဒါပဲဥစဉ်တော့မှရှိဒါဒါတကယ်ရှိတာဒါတကယ်ရှိတယ်ဒါတော့ကောင်းပြီနည်းနည်းလေးစိတ်လိုက်ဆိုပေါ့နော်ဒါကတိယုံလေးပဲဟိုတဲ့အကုန်လုံးအသေးစိတ်မပြောဘူးဆိုတော့ရုပ်မှာတဲ့ဒါတော့ရုပ်တမှာသူတို့အသေးစိတ်ခွဲလိုက်ရင်နာမည်28ခုတက်တယ် နော်ဘယ်နှခုတက်လဲ28ရုပ်28ပါလို့သုံးပါတယ်နော်ရုပ်မှာအကုန်လုံးရသမျှတွေကိုမြတ်စွာဘုရားကရုပ်ရုပ်တရားဒီဟောတဲ့ခါကျတော့ဒါကတော့ဓာကြီးလေးပါဒါကတော့နော်မဟာဘုတ်ကြီးလေးပါကျန်တဲ့ဟာကတော့နော်သူ့ကိုမှီပြီးတော့ဖြစ်တဲ့ဥပါဒါယုတ်သူ့ကိုမှီထားပါတော့ဗျအဖေနဲ့အမေကိုသားသမီးတွေအများကြီးကမှီနေတယ်လို့ပဲမဟာဘုတ်ကြီးလေးပါအမာခံထားပြီးတော့ကျန်တဲ့ယုတ်ပေါင်း24ခုကမှီနေတယ်ဒါတော့အဲ့ဒီလိုနှစ်သဘောပဲဆိုကြပါစို့နော်ဒါကြောင့် အဲ့ဒီလိုမျိုးရုပ်ပေါင်း28ပါးရှိတယ်စသည်ဖြင့်ပေါ့လေခေါင်းစဉ်လေးတွေခွဲပြီးတော့ဟောသွားတယ်တခုချင်းသိစရာမလိုပါဘူးเนาะရုပ်မှာအမျိုးအစားခွဲရင်28ပါးလို့ပဲမှတ်ပါเนาะမမှတ်မိလည်းကိစ္စမရှိဘူး28ပါးမမှတ်မိလည်းရုပ်တွေဒီလောက်တော့ကွဲပြားမှုရှိတယ်လို့မှတ်ထားလိုက်အဲ့ဒါတော့အဲ့ဒီရုပ်28ပါးမှာသဘောတဘာဝသူ့သဘောလေးတွေနဲ့သူเนาะတကယ်ရှိနေသေးလို့သူ့ရဲ့ထားပါတော့ပထဝီမှာဆိုလို့ရှိရင်မာတဲ့ပြောတဲ့သဘောမရှိဘူးလားရှိပါတယ်ဗျာတေဇောမှာပူတယ်အေးတဲ့သဘောမရှိဘူးလား ရှိပါတယ်ဗျာရှိတယ်ဒါတော့ဝါရောမှာကြတော့လေတွန့်ကန်လှုပ်ရှားတဲ့သဘောမရှိဘူးလားရှိပါတယ်ဗျာအေးသူတို့သူတို့သူတို့တက်တီလေးတွေနဲ့သူတို့တီးတန့်စီနေကြတာတီးတန့်စီနေတာနော်တီးတန့်စီလေးနေတာအဲ့ဒါတော့သူတို့မှာတစ်ခုစီတစ်ခုစီလဲသူတို့ပရမတ်သဘောလေးတော့ရှိကြသေးတယ်တဲ့နော်ဒါတော့ကောင်းပြီရုပ်တွေမှာသူ့ရဲ့အာသူ့ရဲ့သဘောလက္ခဏာလေးတွေနဲ့သူတို့တီးတန့်စီနေတော့ဒါကြောင့်မလို့ရုပ်တွေကိုမူရင်းကတော့အလုံးဘယ်ဟာမဆိုဖောက်ပြန်တတ်လို့ရုပ်လို့ခေါ်တယ် ဒါတော့သူ့ရဲ့တစ်ခုစီတစ်ခုစီမှာလည်းသူတို့ရဲ့ပရမတ်သဘောလေးတွေမပြောင်းမလဲရှိလို့ဒါကိုရုပ်ပရမတ်လို့ခြုံပြောပါတယ်ဒါတော့အဲ့ဒီမှာရုပ်တဲ့အများကြီးဒါတော့28ပါးလုံးဆိုတော့များတယ်တရားရှိတဲ့ခါမှာနော်ဟော၄ပါးတော့နည်းနည်းလေးနည်းလို့၈ပါးလောက်တော့တည်သက်ပါတယ်ဘယ်နှပါလဲ၈ပါးပါဗျာ၈ပါးဘာဖြစ်လို့လဲလို့ခေါ်ရင်ကလစီတစ်ခုဖွဲ့ရအဲ့ဒီ၈ပါးကအဲ့ဒီ၈ပါးဖွဲ့မိမှကလစီတစ်ခုဖြစ်တယ်မဟာဘုတ်ကြီး၄ပါးတစ်ခုတည်းတောင်ဖွဲ့လို့မရဘူးနော် မဟာဗုဒ္ဓကြီးလေးပါတည်တာမတည်ဘူးဒါတော့ဘလို့တည်တယ်လဲဆိုမဟာဗုဒ္ဓကြီးလေးပါတည်ပြီလို့ဆိုတာ ਨੇ သူနဲ့တွဲပြီးတော့လေးပါတခါထပ်ပါလာတယ်ဒါတော့သူတို့နှစ်ခုကအဲ့ဒီအဲ့ဒီရှစ်မျိုးပေါင်းပြီးတော့ကလစီတစ်ခုဖွဲ့စည်းရတာပြောမယ်ဆိုရင်ရုပ်ထဲမှာအသေးဆုံးသော unit ကလေးတစ်ခုပဲဒါဒါအသေးဆုံးသော unit ပဲနော်အဲ့ဒါကစဖွဲ့ရတယ်ဒါတော့ရုပ်လို့ခေါ်ခြင်းပြီဆိုရင်ရုပ်လို့ခေါ်ရမယ်ဆိုရင်အဲ့ဒီ unit ၈ခုပါကိုပါတယ်၄ခုတည်းခွဲမပါဘူး ပဋ္ဌာန်းနေပါတွေမှာပြောတာကသဘာဝတာပြောတာတကယ်ရုပ်ကိုဖွဲ့စည်းတော့၈ခုနဲ့ဖွဲ့ရတယ်ဒါကြောင့်အဋ္ဌကလယုတ်တဲ့ဘာလို့ခေါ်လဲအဋ္ဌကလယုတ်ပါဗျာအဋ္ဌက၈ဒါလေးက၈လို့ခေါ်တယ်အဋ္ဌဆိုတာ၈ကလတ်ဆိုတာကလာပပေါင်းထားတာဒါတော့ဒီ၈မျိုးပေါင်းထားတဲ့အစုလေးစုယုတ်ကလစီတစ်ခုလို့သုံးတယ်ကလစီတစ်ခု unit တစ်ခုပေါ့နော်ဒါအသေးဆုံးပဲဒါတော့ဓာတ်တစ်ခုကိုအဲရုပ်တစ်ခုကိုဖွဲ့စည်းတော့မယ်ဆိုရင်ဒီမဟာဗုဒ္ဓကြီးလေးပါးရဲ့နောက်ပထူအဘောတေဇောဝါယောဝဏကန္နာရတ္တဩဇာအလုံးကြားဘူးတယ် နော်ဒါကို၈ပါးဖြစ်လို့အထကလယုတ်လို့ခေါ်တယ်အဲ့ဒီအထကလယုတ်၈ပါးလောက်တော့သိတဲ့နယ်အဲ့ဒါသိရင်ဝိပဿနာရှုရတာပို့ပြီးတော့ကောက်နေပေါ့ဗျာနော်ဒါပါမအရှင်မရတရားရမှာလားဆိုရင်အဲ့လိုတော့ဟုတ်ပါဘူးသို့တော့အများကြီးထောက်ပံ့ပေးပါတယ်နော်အများကြီးထောက်ပံ့ပေးပါတယ်ဒါကြောင့်မလို့၈ပါးလောက်တော့လေ့လာတဲ့နယ်တဲ့ဒါယုတ်ထဲမှာလေ28ပါး20မိလလာခြင်းနေ8ပါးလောက်တော့နည်းနည်းသဘောသဘာဝလေးသိုံလေးမကျင့်မကျယ်လေးရှင်းပေးပါမယ်။နော်ဒါရုပ်8ပါး ပြီးတော့နောက်တစ်ခါစိတ်ကအကျဉ်းအဖြစ်တော့89အကျဉ်းအဖြစ်တော့အကျဉ်းအဖြစ်121ပါဗျာ121เนาะဒါတော့အဲ့ဒီစိတ်ကလည်းပဲအမှန်တော့တစ်ခုတည်းပဲတိတတ်တဲ့သဘောဆိုရင်တော့စိတ်ကတစ်ခုပဲရှိတာသို့တော်လည်းပဲဟာเนาะအမျိုးအစားတွေကုသိုလ်ကအကုသိုလ်ကတစ်ပိုင်းကာမကုသိုလ်ကတစ်ပိုင်းရူပကတစ်ပိုင်းအရူပကတစ်ပိုင်းလောကုတ္တရာတစ်ပိုင်းဆိုအပိုင်းနဲ့ပိုင်းပိုင်းပြီးတော့သူ့ရဲ့ဖြစ်စဉ်ဖြစ်စဉ်တွေနဲ့ခွဲလိုက်တော့အကျဉ်းမှာ89အကျဉ်း120တပါလို့ဒီလိုကွဲသွားတာ နော်ဒါတော့သူနဲ့တွဲပြီးတော့ဖြစ်တာကစေတသိက်က52ပါးတဲ့နော်ဒါတော့အဒုဆုံးမရှိဘူးဒါပဲဒါတော့အဲ့ဒီနော်စိတ်အကျဉ်း89အကျဉ်း120ပါးစေတသိက်က52ပါးပေါင်းပြီးတော့သူ့ကိုနံပရမတ်လို့ခေါ်တယ်တဲ့ဘာဘာခေါ်လဲနံပရမတ်လို့ခေါ်ပါတယ်အဲဒါတော့ခြုံပြီးတော့နံပရမတ်တရားစောစောကအပေါ်ကျတော့ရုပ်ပရမတ်တရားဆိုပြီးတော့အကျဉ်းချုပ်လိုက်ရင်ရုပ်ပရမတ်နဲ့ နံပရမတ်လို့ရှိပါတယ်ဒါကြောင့်မလို့ရှိသမျှတွေကိုကဏ္ဍနေပြန်ခြုံလိုက်လို့ရှိရင်နော်ကဏ္ဍနေမထက်တော့ဘူးနော်နံဘက်မှာရှိတဲ့ဟာဆက်ကအကျဉ်းက89အကျဉ်း120ပါသူနဲ့တွဲတာက70သက်က50နှစ်လို့အဲ့လိုကဏ္ဍနေမတက်ဖက်နဲ့ခြုံလိုက်ရင်နံပရမတ်လို့ဖြစ်သွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်ရှိလို့ဘာဖြစ်လို့လဲတကယ်ရှိလို့ပါခင်ဗျာတို့မှသဘာဝတရားလက္ခဏာလေးတွေကိုစီကိုစီရှိကြတယ်နော်ဒါကြောင့်အဲ့ဒီလိုမျိုးယုတ်ကလည်းယုတ်ရဲ့ပရမတ်သဘောလေးတွေကိုစီ သူတို့မှာပြစရာ ID လေးတွေရှိတယ်ဆိုကြပါစို့ဦးဇင်းတို့မှာ ID ရှိတယ်လို့ရုပ်တွေမှာတစ်ခုချင်းမှာ ID ရှိတယ်ဒါတော့သူ ID လေးတွေနဲ့သူရက်တီးပြီးတော့နေလို့နော်စုပေါင်းလိုက်တော့ရုပ်မှာလည်းရုပ်သဘောအစစ်မှန်ရှိတယ်နာမ်မှာလည်းနာမ်သဘောအစစ်မှန်ရှိတယ်ဒါကြောင့်မလို့ရုပ်ပရမတ်နာမ်ပရမတ်လို့ဒီလိုနှစ်စုခွဲပြောပါတယ်ဒီနေ့ကတော့နော်အချိန်လဲစီးတဲ့အတွက်ဒီနေရာလေးမှာရက်ပြီးတော့မှကိုင်းဒီနေ့မနေ့ပိုင်းအလုပ်ပေးတရားဒီလောက်နဲ့ကျင်တတ်ပြီးတာဓုခေါ်ကြပါစို့ဗျာ။ သာဓုသာဓုသာဓုသာဓု